ယနေ့ဓမ္မပရာထကထာမှာရခဲ့ခြင်းတရား၄ပါးကိုဘုန်းကြီးဒီနေ့ဟောကြားပေးဖို့ပါဘုန်းကြီးတို့ယောဂီများကိုဒီနေ့ကတံပဇင်ပိုင်းကိုဟောကြားပေးခဲ့ပြီးပြီ တရားမရခြင်းအကြောင်းတရားတွေထဲမှာဟောမျိုးဟောပြောမှုဘက်ကမပြည့်စုံရင်လည်းပဲတရားမရနိုင်ဘူးတဲ့ဆရာသမားဘက်ကဟောပြောညွှန်ကြားမှုညွှန်ကြားမှုမပြည့်စုံရင်တရားရပါမလားဘာကြောင့်လဲဆိုတော့ဟောပြောညွှန်ပြတာမပြည့်စုံတော့ယောဂီလိုက်နာကျင့်သုံးမှုလည်းမပြည့်စုံဘူးပေါ့ ဒါကြောင့်ဆရာသမားဘက်ကဟောပြောမှုမပြည့်စုံရင်လည်းပဲတရားမရနိုင်ဘူးတဲ့ဆရာသမားဘက်ကဟောပြမှုတော့ပြည့်စုံတယ်ဒါပေမဲ့ယောဂီများဘက်ကလိုင်းနာကျင့်သုံးမှုမပြည့်စုံရင်လည်းတရားမရနိုင်ဘူးလိုင်းနာကျင့်သုံးမှုမပြည့်စုံရင်ရော တရားရပါမလားတရားမရနိုင်ခြင်းရဲ့အကြောင်းနှစ်ပါးထဲမှာ နံပါတ်1ကဟောပြောညွှန်ကြားမှုရဲ့အဲ့နာကျင့်သုံးမှုရဲ့ဒီနှစ်ချက်ပါနောက်ကလျာဏမိတ်တမဟုတ်ဘဲနဲ့ပါပမိတ်တဆိုမိတ်ဆိုးဆွေဆိုးနဲ့ပေါင်းရင်လည်းပဲတရားမရဘူးမိတ်ဆိုးဆွေဆိုးနဲ့ပေါင်းသိတရားရပါမလားတရားရိပ်တာမှာရောက်နေတာပဲ အလုံးတရားအထုတ်ဖို့ရောက်လာတဲ့ပုဂ္ဂိုလ်တွေပဲဒါသူတော်ကောင်းနေပဲလို့စိတ်ထင်နေတတ်တယ်တကယ်တမ်းကျတော့အဲ့ဒီသူတော်ကောင်းအများထဲမှာမကောင်းတဲ့ပုဂ္ဂိုလ်လည်းပါနေတတ်တယ်အဲ့ဒီမကောင်းတဲ့ပုဂ္ဂိုလ်ပါလို့အဲ့ဒီပုဂ္ဂိုလ်နဲ့ရောနှောနေမိဒီပုဂ္ဂိုလ်တရားရပါမလားအဲ့ဒီ မသူတော်မကောင်းတဲ့ပုဂ္ဂိုလ်ပေါ့ဒီလိုပုဂ္ဂိုလ်မျိုးမိတ်ဆိုးဆွေဆိုးဆိုတာဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုရင်တရားကိုမကြိုးစားနဲ့စကားလိုက်ပြောနေတဲ့ပုဂ္ဂိုလ်ဟာမိတ်ဆိုးဆွေဆိုးပဲအဲဒီပုဂ္ဂိုလ်ဟာမိတ်ဆွေကောင်းမဟုတ်ဘူးမိတ်ဆွေဆိုးမိမိတရားမတိုးတက်အောင်လိုက်ပြီးစကားပြောနေတာဖော်လိုက်ညှိ တရားကြိုးစားနေပြီဆိုရင်အဲ့ဒီကြိုးစားနေတဲ့ပုဂ္ဂိုလ်ထံမှာသွားပြီးတော့စကားတူတူတူတူပြောလို့ရှိတယ်ဓမ္မမဟုတ်သူ့ကိုစကားပြောလို့ရအောင်ဟိုဟာလကားစရာလေးသွားပြီးပေးလို့ရှိတယ်သို့မဟုတ်တောက်စရာလေးသွားပြီးတိုက်လို့ရှိတယ်ဒါဘာလို့တာလဲဆိုရင်ရင်းနှီးအောင်ရောနှောတာဘာလို့လဲ အဲလိုရောနှောပြီးပြီဆိုရင်အဲ့ဒီပုဂ္ဂိုလ်နဲ့စကားတွေပြောပြီးဟိုကြောင့်ဒီကြောင့်နေပြောသူကြောင့်ကိုကြောင့်နေပြောရွာကြောင့်ရတောင်းနေပြောမိမိရဲ့အိမ်တွင်ရဲ့အကြောင်းနေပြောသူအိမ်တွင်ရဲ့အကြောင်းနေပြောနေတရားတွေကိုဒီပုဂ္ဂိုလ်တရားစိတ်မဝင်စားတော့တရားရဲ့အာယုံပြုလို့ကိုမရတော့အဲဒီလိုမိတ်ဆွေဆိုးနဲ့ပေါင်းမိရင်ရောတရားရပါမလားသို့တော့ကပြောတယ် ဟောပြောဘက်ကလိုနေရင်ရောတရားပါမလားလိုက်နာကျင့်သုံးတဲ့ဘက်ကလိုနေရင်ရောတရားပါမလားဘုန်းကြီးကဘုန်းကြီးဘက်ကလိုနေမှာဆိုလို့အခုတံပစဉ်ပိုင်းနေဘုန်းကြီးတို့မာစီဆရာတော်ဘုရားကြီးရဲ့တရားတော်မှာအထင်ဣရိယာပုတ်ရဲ့ဈဉ္ဉံဣရိယာပုတ်ရဲ့အဲ့ဒီနှမျိုးပြင်အသေးစိတ်အမူအရာ ရှုမှတ်ဖို့ဆိုတာကိုအဓိကထားပြီးတော့ဟောလို့ရှိပါ ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုအသိရှုမှတ်ပုံတွေကြံရက်မှသို့လို့ဘုန်းကြီးဒီနေ့ကတည်တည်ချာချာပြောခဲ့ပြီသုံးရက်တိုင်းတိုင်းပြောခဲ့ပြီချင်းချုံပြီးတော့အဲ့ဒီတည်းမှာသွားမှုပြန်မှုဆိုတဲ့ကတ္တသာဂတိကကျင့်ဝတ်အသွားမှလည်းပဲအမှတ်ဆောင်တယ်အပြန်မှလည်းပဲအမှတ်ဆောင်တယ်မဟာဗုဒ္ဓဒေဝမထေရကြီးဆိုရင် နှစ်ပေါင်း20တိုင်းတိုင်းမလွတ်အောင်ကြိုးစားအားထုတ်တယ် မဟာနာဂမထေကြီးဆိုရင်16နှစ်တိုင်တိုင်အသွာရောအပြန်ရောမလုံအောင်ကြိုးစားအားထုတ်တယ်။ဆုံးသွားရတယ်ဆိုတာနီးနီးလေးမဟုတ်ဘူးအဝေးကြီးသွားရတာ။အဲဒီလောက်သွားတာပြန်တာတွေတောင်မှတ်မလို့ခုဘုန်းကြီးတို့ယောဂီများဆုံးစားသွားတာဆုံးစားပြန်တာအဝေးကြီးလားနီးနီးလေးလားမိမိဓမ္မယုံသွားတာဓမ္မယုံကပြန်တာအဝေးကြီးလားနီးနီးလေးလားဒီ ဒီလောက်နီးနီးလေးမှအမှတ်တွေလွတ်နေသေးတယ်ဆိုရင်တော့ဒီဘုရားကျင့်ကြံအားထုတ်မှုကို ပြည့်စုံသလားမပြည့်စုံဘူးလားမပြည့်စုံဘူးဆိုရင်ဒီပုဂ္ဂိုလ်တရားရပါမလားမရဘူးဒါကြောင့်မို့ဘုန်းကြီးတမ်စင်ပိုင်းနေလိုက်လာနိုင်အောင်မို့ဘုန်းကြီးဘက်ကတော့ဖြင့်ဟောပြောမှုဘက်ကမလိုရအောင်ဟောပြောခဲ့ပြီ အဲဒီလိုဟောပြောပေးပြီးတဲ့နောက်ပိုင်းမှာဘုန်းကြီးတို့ကဘာကိုဟောပေးလဲဆိုရင် အားပေးတဲ့တရားတွေတိုက်တွန်းတဲ့တရားတွေဟောပေးရဒီနေ့လဲဘုန်းကြီးတို့ယောဂီများကိုဘုန်းကြီးရန်လာတဲ့အချိန်လေးမှာကြိုးစားအားထုတ်စေခြင်းနဲ့အတွက်ကြောင့်ကိုတိုက်တွန်းတရားလေးကိုဘုန်းကြီးဟောပေးမှာပါကိစ္စောမနုဿပတိလာဘောကိစ္ဆာမစ္ဆာနာစီဝတံကိစ္ဆံတတ္တမသဝနာကိစ္စောဗုဒ္ဓနာမုပ္ပါတော် မနုဿပတိလာဘောလူဘုံဌာနလူလောက၌လူဖြစ်ရခြင်းသည်ကိသောကြီးစွာလုံးလာကုသိုလ်ဖြင့်ရသောကြောင့်ခင်းရင်ကြီးခင်းရင်လှပါ၏လူဘဝရဖို့ရလွယ်သလားခင်းရလားလူဘဝရဖို့ခင်းရင်နေဒီလူဘဝဟာဘုန်းကြီးတို့ယောဂီများဒီလူဘဝကနေပြီးတော့ကွယ်လွန်သွားသိဆုံးသွားလို့ရှိရင် လူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအင်မတန်နည်းတယ်။ဘာကြောင့်လူပြန်ဖြစ်တဲ့ပုဂ္ဂိုလ်နည်းတာလဲဆိုရင်ကုသိုလ်စိတ်အဖြစ်နည်းလို့ဘာဖြစ်နည်းလို့လဲ။ကဲဘုန်းကြီးတို့ယောဂီများကိုယ့်ဟာကိုယ်ပြန်ပြီးတော့သုံးသပ်ကြည့်လေ။အိမ်မှာမိမိနေတဲ့အချိန်မှာကိုယ်မနဲ့ကနေပြီးတော့ညအထိအောင်အိယာဝင်ပြန်ပြီးတော့ဆင်ញင်သုံးသပ်ကြည့်လိုက်။ငါဒီကနေ့ ကုသိုလ်စိတ်နဲ့အကုသိုလ်စိတ်ပဲစိတ်ကများလေဆိုတာကိုယ့်ဟာကိုယ်ပြန်သုံးသပ်ကြည့်ရင်မသိနိုင်ဘူးလားအခုတရားရိပ်တော့ပြီတရားလို့အားထုတ်နေတာတောင်မှဒီအကုသိုလ်စိတ်တွေကမလာဘူးလားလာနေတာဒီလောက်တားဆီးပြီးတော့ဒီလောက်ကြိုးစားရှုမှတ်နေတာတော့အကုသိုလ်စိတ်တွေကဝင်နေတာအိမ်မှာအတားအဆီးသတိမထားဘဲနဲ့နေမယ်ဆိုရင်အချိန်တိုင်းချိန်တိုင်းကုသိုလ်စိတ်တွေလားအကုသိုလ်စိတ်တွေလား အဲဒီလိုအကုသိုလ်စိတ်မကောင်းစိတ်တွေအဖြစ်များနေတဲ့တော့ဖြင့်ဒီဘဝကတည်သွားရင်လူပြန်ဖြစ်ဖို့လွယ်ပါမလားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးနခတိခဆိုတဲ့သုတ်တံမှာဘုရားရှင်ကိုရောမြတ်ကြီးကချက်သားတော်ရဟန်းတော်များရဲ့ရှေ့မှာဒီမုံလေးကိုယူပြီးလက်သေးပြားပေါ်မှာတင်လိုက်တယ် လက်သေးပြားပေါ်မှာတင်ပြီးတော့ချက်သားတို့ဟောဒီငါဘုရားရဲ့လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်နဲ့မဟာပထဝီမြေကြီးပေါ်ရှိတဲ့မြေမှုန့်ဘယ်တင်းကများသလဲလို့မြတ်စွာဘုရားကမေးတယ်အဲ့ဒီကမ္မယဟန်တော်များကမှန်လားပါဗျာမြတ်စွာဘုရားရှင်ရဲ့လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်ဟာဘုံတရားနည်းပြီးတော့မဟာပထဝီမြေကြီးပေါ်ရှိတဲ့မြေမှုန့်ကတော့အလွန်ကိုများလာပါတယ်ဗျာလို့ တန်ဃာတော်များကပြန်လျှောက်တဲ့အခါကျတော့မြတ်စွာဘုရားကချက်သားတို့လူဘဝကနေပြီးသုတိပြည့်ကြွေသေလွန်ကြလို့ရှင်တဲ့တပံလူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဟောနာဘုရားရဲ့လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်လောက်ပဲရှိတယ်လူဘဝကသေသွားလို့လူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာအများကြီးလားနည်းလေးလားနည်းနည်းလေးအပုံတရားစိတ်ရင်တစ်စိတ်တောင်ရှိဘူးနည်းနည်းလေးလူပြန်ဖြစ်တဲ့ပုဂ္ဂိုလ် လူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဘုရားကသေဆုံးသွားလို့ရှိရင်တပန်းလူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာဟောဒီငါဘုရားရဲ့လက်သေးပြားပေါ်မှာရှိတဲ့မြေမှုန့်လောက်ပဲရှိတယ်အလွန်တရာနေတယ်။ငရဲတရိစ္ဆာန်ပြိတ္တာအတူရကယ်ဆိုတဲ့အပယ်လေးပုံသွားပြီးဖြစ်တဲ့ပုဂ္ဂိုလ်ဟာဟောဒီမဟာပထဝီမြေကြီးပေါ်မှာရှိတဲ့မြေမှုန့်လောက်များတယ်။လူဘဝကနေသေဆုံးသွားရင်အပယ်လေးပါးရောက်တဲ့ပုဂ္ဂိုလ်ဟာနည်းနည်းလေးလားအများကြီးလား။ မြတ်စွာဘုရားဟောထားတာလေပါပသမိရမတိမနောပါပသမိရမတိမနောဆိုတာကပုထုဇဉ်တို့ရဲ့စိတ်ဟာကောင်းစိတ်နဲ့မကောင်းစိတ်ဘယ်စိတ်ကများလဲအဲ့ဒီမကောင်းစိတ်များတဲ့အတွက်ကြောင့်သေတိတိချမ်းမဲ့မှာ လူပြန်ဖြစ်တဲ့ပုဂ္ဂိုလ်ဟာနဲတာလားများတာလားဒီလူပြန်ဖြစ်တဲ့ပုဂ္ဂိုလ်ကနဲပြီးတော့ပင်ငရဲရောက်တဲ့ပုဂ္ဂိုလ်ကများနေတာ အဲ့ဒီလောက်ထိအောင်လူပြန်ဖြစ်ဖို့ရအင်မတန်ခက်ခဲတယ်ကုသိုလ်စိတ်များများဖြစ်နေဖို့အရေးကြီးတယ်အခုဝိပဿနာတရားအားထုတ်တယ်ဆိုတာကုသိုလ်စိတ်တွေများများဖြစ်အောင်လေ့ကျင့်နေတာဘာများများဖြစ်အောင်လေ့ကျင့်နေတာကျင်မိမိရှုမှတ်နေတဲ့အာယုလေးပေါ်မှာထိုင်ရှုမှတ်နေတဲ့ဖောင်းအာယုပင်အာယုပေါ်မှာစိတ်လေးတည်နေပြီဆိုရင်ကုသိုလ်စိတ်လားအကုသိုလ်စိတ်လား ဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်ကြွမှုလမ်းမှုချမှုအာယုံလေးပေါ်မှာရှုစိတ်ကပ်ပြီးမြဲနေပြီဆိုရင်ကုသိုလ်စိတ်လားအကုသိုလ်စိတ်လားရပ်ပြီးရှုမှတ်နေတဲ့အချိန်လေးသို့မဟုတ်လျှောင်းပြီးရှုမှတ်နေတဲ့အချိန်လေးအဲ့ဒီအချိန်လေးမှာရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးကပ်ပြီးနေပြီဆိုရင်အဲ့ဒီအချိန်ဟာကုသိုလ်စိတ်လားအကုသိုလ်စိတ်လားအဲ့ဒီလိုမြဲတည်နေအောင်ကြိုးစားနေဖို့မလိုဘူးလား အဲလိုဆိုရင်ကိုယ့်ရဲ့မိမိတန်တန်မှာကုသိုလ်စိတ်အဖြစ်များမလားနည်းမလားဒီကုသိုလ်စိတ်အဲ့ဒီမှာအဖြစ်များမှာကိုဝိပဿနာတရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးကိုမြတ်စွာဘုရားကကုသလရာတိတဲ့ပြန်ဆိုတာမှပါတယ်လေကုသလရာတိဆိုတာကုသိုလ်ရဲ့အစုအပုံနဲ့ဘာရဲ့အစုပုံလဲ ဟေဒီကနေ့လောကကြီးထဲမှာကုသိုလ်ရဲ့အစုပုံကြီးကိုပြပါဆိုရင် ဟောဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ကိုလက်ညှိုးထိုးပြလိုက်ဘယ်သူကိုလက်ညှိုးထိုးပြဟေးတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကိုလက်ညှိုးထိုးပြလိုက်အဲ့ဒီပုဂ္ဂိုလ်ကကုသိုလ်ရဲ့အစုပုံကြီးပဲဒါပေမဲ့ထိုင်ရင်းနဲ့ငိုက်နေတဲ့ပုဂ္ဂိုလ်ပြလို့တော့လကားပဲအဲ့ဒါအကုသိုလ်ဝင်နေတာဌိနမိတ်တာဆိုတာကုသိုလ်စိတ်လားအကုသိုလ်စိတ်အကုသိုလ်စိတ်တည်း မကောင်းတဲ့စိတ်တွေဝင်နေပြီဆိုရင်ဒီပုဂ္ဂိုလ်ကုသိုလ်စိတ်မဟုတ်ဘူးမကောင်းတဲ့အကုသိုလ်စိတ်တွေဝင်နေတာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်ကလေးမြဲမြဲဆွဲဆွဲဒီနေမှသာဒါကုသိုလ်စိတ်တွေဖြစ်နေတာနေလို့ကုသိုလ်စိတ်တွေများများဖြစ်အောင်ကြိုးစားဖို့မလိုဘူးလားများများကြီးဖြစ်ရင်အဲလိုကုသိုလ်စိတ်တွေများများဖြစ်တော့တမာတိများများမရဘူးလား တမာတိရပြီဆိုရင်ရုပ်သဘောနံသဘောအဖြစ်ပြက်သဘောသိတဲ့ဝိပဿနာဉာဏ်နေဉာဏ်ဉာဏ်ကြီးမဖြစ်ဘူးလားဗျာ။ကဲအဲ့ဒီလိုဉာဏ်ဉာဏ်ကြီးတရားသဘောတွေ့ခြင်းရင်ယောဂီပုဂ္ဂိုလ်ကဉာဏ်ဉာဏ်ကြီးကြိုးစားဖို့မလိုဘူးလား။ကြိုးစား။မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဒီမှာသမုဒ္ဒရာထဲမှာမဟာသမုဒ္ဒရာကြီးထဲမှာထဲသာရှိတဲ့တဘောတော်ကြီးကို မျောပါနေတယ်တဲ့အဲဒီမှာမဟာသမုဒ္ဒရာထဲမှာတပုတ်သေးတာရှိတဲ့တပုတ်တုံကြီးဟာမျောပါနေတာကအရှိကလေလာရင် အနောက်အနောက်ကလေလာရင်အရှိတောင်ကလေလာရင်မြောက်မြောက်ကလေလာရင် တောင်ဆိုတာလို့အငြင်းတည်းမျောပါပြီးလှုပ်ရှားနေတယ်အဲဒီသမုဒ္ဒရာထဲမှာလည်းပဲမျက်စိနှစ်ဖက်ဇုံလုံးကန်းနေတဲ့လက်ကမ်းကြီးတစ်ကောင်ရှိတယ် အဲ့ဒီလက်ကမ်းကြီးဟာအနှစ်တရာကြာမှတစ်ချိန်ပဲရေပေါ်ပေါ်တယ်အနှစ်ဘလောက်ကြာမှအနှစ်တရာကြာမှတစ်ချိန်သာရေပေါ်ကိုပေါ်တယ်ဆိုတော့ဒီတည်ငြိမ်နေတာမဟုတ်ဘဲနဲ့တန့်နေတာမဟုတ်ဘဲနဲ့အမြဲတမ်းရွေ့ရှားမျောပါနေတဲ့တပေါက်သေးရှိတဲ့တဘိုးတုံးကြီးရဲ့အပေါက်မှာလက်ကမ်းကြီးရဲ့ခေါင်းစွန့်မိဖို့ဆိုတာလွယ်ပါမလား မျက်စိလည်းကန်းနေတယ်နော်အနှစ်တရာမှတစ်ချိန်နဲ့ပေါ်တာဒီတဘိုးတုံးကြီးကလည်းငြိမ်နေတာမဟုတ်ဘူးနော်ဒီတိုင်းမျောပန်နေတာတောင်ကလေလာမြောက်မြောက်ကလေလာ တောင်အရှိကလေလာအနောက်နောက်ကလေလာအရှိအဲဒီလိုမျောပန်နေတာအတိမငြိမ်တဲ့ဒီမှာတဘိုးတုံးကြီးတပေါက်တည်းရှိတဲ့တဘိုးတုံးထဲမှာအဲ့ဒီတဘိုးတုံးအပေါက်ထဲမှာဘုန်းကြီးတို့လက်လက်ကမ်းကြီးရဲ့ခေါင်းစွန့်မိဖို့ဆိုတာအင်မတန်ခက်ခဲတယ်သို့တော်တဲ့ လူဘဝကနေကွယ်လွန်ပြီးတော့လူဖြစ်ဖို့လူပြန်ဖြစ်ဖို့နဲ့ရှင်လို့ရှိရင်အဲ့ဒီဘိုးတော်ကြီးအပေါက်တပေါက်တည်းရှိတဲ့တဘိုးတော်ကြီးထဲမှာလေကောင်းစွန့်ရင်သာစွန့်မိနိုင်မယ်လူတယောက်တည်သွားလို့ရှိရင်လူဘဝပြန်ဖြစ်ဖို့ဟာအဲ့ဒီတဲ့ပို့ပြီးတော့ခဲရင်လေဒါကြောင့်ခင်ဗျားတို့အခုလူဘဝရရကံကောင်းမလားကံဆိုးသလား ဒီတဲ့ဒီတဲ့ကံကောင်းအောင်ကောင်းကံတွေကိုဆက်ပြီးပြုလုပ်ဖို့မလိုဘူးလားဒီနောက်ကံကောင်းနေတဲ့ဘဝကနေတော့တခါလေအပင်ငရဲကိုသာရောက်ရမယ်ဆိုရင်ကတော့သွားပြီဘဝတော့အရှင်မေလူဘဝရလာတာအမြရလာအရှုံးပေါ်တာအရှုံးပေါ်တာဒီလောက်ခက်ခက်ခဲခဲလူဘဝကိုရလာကောင်းငင်ကအတဇင်းနဲ့မြေပြင်ကအတဇင်းနဲ့အဲ့ဒီအနှစ်စင်းလွတ်မယ်ဆိုရင်ကောင်းငင်ဆိုတာလေအကျယ်ကြီးမြေပြင်ဆိုတာလေအကျယ်ကြီး ဒီအနဲ့စင်းကောင်းကင်ကနေလွတ်ချလိုက်တဲ့အမြေပြင်ကနေလွတ်လိုက်တဲ့အဒီအဖြာချင်းထိတ်ချင်းထိဖို့ဆိုတာလွယ်နိုင်မှာမလားဒါပေမဲ့လူဖြစ်နေလူဘဝကတည်သွားလို့လူပြန်ဖြစ်ဖို့နဲ့စာရင်အဲ့ဒီအစင်းသာထီကောင်းထီလိုက်မယ်လူဘဝကသေဆုံးသေလွန်သွားတဲ့ပုဂ္ဂိုလ်ကလူပြန်ဖြစ်ဖို့ဟာအဲ့ဒီတက်တောင်ပူခင်းရင်းသေးတယ် ကဲဘုန်းကြီးတို့ယောဂီများအခုအင်မတန်ခက်ခက်ခဲခဲနဲ့လူဘဝကိုမရခဲ့ဘူးလားရခဲ့တဲ့ဘဝကြီးကိုအခုရမနေဘူးလားကံဆိုးတာလားကံကောင်းတာအဲ့လောက်ကံကောင်းနေတဲ့ထဲကမိမိတို့ကအခုမကောင်းတဲ့ကံတွေကိုရှောင်ရမှလားဆောင်ရမှလားကောင်းကံတွေကိုမလုပ်ရမှလဲဆောင်ရမှကဲဆိုကြည့်လိုက်လူတယောက်ဟာဖြစ်ဖို့ရာ လွန်စွာခရင်သည်လူတယောက်ဟာရှိဖို့ရာလွန်စွာခရင်သည်ဖြစ်ခဲလှပါလူဆိုရာဖြစ်ခါနေရပြီဖြစ်ခဲလှစွာလူဆိုရာဖြစ်ခါနေရပြီ အမတန်ဖြစ်ဖို့ခင်းရင်းတဲ့လူဘဝကူမိမိတို့လူဘဝကိုမရဘူးလားအခုလူလာပြီးတော့မဖြစ်ရဘူးလားအဲ့ဒီလိုလူဖြစ်နေတဲ့အချိန်မှာသာသနာတော်ကြီးနဲ့လည်းတွေ့နေတဲ့အချိန်မှာဆရာကောင်းတမန်ကောင်းနဲ့တွေ့နေတဲ့အချိန်မှာလူဘဝမှာရလာတဲ့အချိန်လေးကိုယ့်အတွက်အမြတ်ရအောင်ကြိုးစားဖို့မလိုဘူးလားအမြတ်ရအောင်ဆိုရင်ဒါနကောင်းမှုတွေမပြုရဘူးလားသီလတွေစင်ကြယ်အောင်မဆောင်ထင်းရဘူးလား ဘာဝနာတရားတွေကိုအချိန်နဲ့တပြေးညီမကြိုးစားရဘူးလားလူဖြစ်ဖို့လွယ်ကူတာလားခဲရင်တာလားခဲရင်တဲ့လူဘဝမှာကိုယ့်အတွက်ဒီမှာတရားထူးဆိုတဲ့အမြတ်ရအောင်ကြိုးစားဖို့မလိုဘူးလားဆိုလိုက်ရာကင်းလှစွာလူဘဝအမှန်အမြတ်ရအောင်နေကြပါရာကင်းလှစွာလူဘဝအမှန် အမြတ်ရအောင်နေကြပါသုဒီအမြတ်ရအောင်နေပါမိမိတို့ပြင်လောကကြီးထဲမှာလိုပဲနေခဲ့နေခဲ့ဒီကနေ့သူတော်ကောင်းတို့ရဲ့နေနေတဲ့ရောက်တဲ့အခါမှာမိမိစိတ်လေးကိုပါစိတ်ထားရမလဲ သူတော်ကောင်းစိတ်ကလေးမွေးစမ်းပါအိမ်လုံးကမကောင်းတဲ့အကျင့်ရုပ်အကျင့်ဆိုးတွေကိုယူမလာခဲ့ပါနဲ့မကောင်းတဲ့အကျင့်ရုပ်အကျင့်ဆိုးတွေပါလာရင်တော့မိမိအတွက်ရိတ်တံမှာလမ်းနေရတာသူတော်ကောင်းတို့ရဲ့နေမိတဲ့နေရတာအမြတ်ရနိုင်ပါမလားကဲဒီတော့အမြတ်ရအောင်နေပါဆိုရင်ရိတ်တံရောက်နေတဲ့အချိန်မှာကောင်းကောင်းနေဖို့မလိုဘူးလားမိမိဆောင်ထိန်ထားတဲ့သီလလေးကိုစင်ကြယ်အောင်ဆောင်ဖို့မလိုဘူးလား မိမိအားထုတ်နေတဲ့တရားလေးကိုအချိန်နဲ့တပြေးညီဆရာသမားညွှန်ကြားတဲ့အတိုင်းရိုးရိုးသေးသေးကျင့်ကြံအားထုတ်ဖို့မလိုဘူးလားအဲဒီလိုအမှတ်တရားလေးကိုလွတ်အောင်ကိုတတိထားပြီးတတိဥသိတဲ့စိတ်ကလေးနဲ့ကြိုးစားနေမယ်အားထုတ်နေမယ်ရင်ဒီပုဂ္ဂိုလ်နေတာဟာကောင်းကောင်းနေတာလားမကောင်းတကောင်းတာလားအေးအဲ့ဒီလိုကောင်းကောင်းနေပြီဆိုရင်မိမိအတွက်အမြတ်ရမလားအရှုံးပေါ်မလားကဲဆိုလိုက်ရာခဲလှစွာ လူဘုံအမှန်အမြတ်ရအောင်အာထုပံရာခဲလှစွာလူဘဝမှအမြတ်ရအောင်အာထုပံ အမြဲရမှလူဘဝအရာတော်ကြမှာအမြဲရမှလူဘဝအရာတော်ကြမှာ ဒီလောက်ခက်ခက်ခဲခဲရလာတဲ့လူဘဝလေးရနေပြီဆိုတဲ့အချိန်လေးမှာငါလူဘဝရနေတာပဲလို့ကျင့်တတ်နေုံနဲ့ပြမလားမိမိအတွက်အမြတ်ရအောင်ကြိုးစားဖို့မလိုဘူးလားလူဘဝမှာနေရင်လေလူကျင့်ဝတ်နဲ့ညီအောင်နေဖို့မလိုဘူးလားယဟန်ဘဝရောက်ရင်လေယဟန်ကျင့်ဝတ်နဲ့ညီအောင်နေဖို့မလိုဘူးလားယောဂီများလည်းအခု ရိတ်တံမှာရောက်လာပြီဆိုရင်လည်းပဲရိတ်တံရောက်လာတဲ့အခါမှာယောဂီကျင့်ဝတ်နဲ့ညီအောင်နေမလို့ဘူးလားအေးအဲ့ဒီလိုနေမှမိမိတို့လူဘဝမှာအရာတော်မယ်ဟုတ်တယ်မို့လားအဲ့ဒီလိုမနေဘဲနဲ့အိမ်မှာနေတော့ကအတိုင်းသာနေလို့ကတော့ဖြင့်လူဘဝအရာတော်ပါမလားဆရာသမားကောင်းတဲ့တအကျိုးနတ်ပါမလားဒီတော့ဆရာသမားကောင်းတဲ့နေတဲ့အချိန်လေးမှာအမြတ်နည်းနည်းလေးယူမှလားများများရအောင်ယူမှလား ဆိုလိုက်များများမြတ်မှဘုံဘဝမုတ်ချလွတ်ရမှာများများမြတ်မှဘုံဘဝမုတ်ချလွတ်ရမှာ ကြီးအမြတ်ရအောင်လုပ်ပါမိမိရရှိနေတဲ့အချိန်လေးမှာမိပေပေးငင်းညုံလောက်တဲ့ညာအစဉ်လေးလောက်နဲ့ကျင့်တတ်မနေပါနဲ့အပေပေးလင်းငင်းညုံလောက်တဲ့ညာအစဉ်မျိုးလေးနဲ့ဆိုရင်တော့အပေလွတ်ယုံလေးပဲရှိမှာပဲနောက်ထပ်ဘဝတွေဘဝတွေထပ်ထပ်မရဘူးလားဘဝရရင်အိုဆင်းရဲနာဆင်းရဲသိဆင်းရဲကမရဘူးဘုနာသိဆင်းရဲတွေပဲထပ်ခါထပ်ခါထပ်ခါထပ်ခါရနေမှာပေါ့ အဲ့တော့အမြတ်ကိုများများရအောင်ကြိုးစားလို့နောက်ဆုံးအရတ္တမညာပူညာရမယ်ဆိုရင်နောက်တာဘဝရပါဦးမလားဘဝမရတော့ဘူးဆိုရင်ဆင်းရဲတွေကအလုံးမလွတ်မြောက်နိုင်ဘူးလားဒီအဲ့ဒီလိုများများကြီးအမြတ်ရအောင်ကြိုးစားဖို့မလိုဘူးလားဗျာဆိုလိုက်အဲ့ဒီလိုမှမကြိုးစားရင်မိမိရှုံးဘဝနဲ့ကနေရရင်လူဖြစ်ကျိုးနတ်ပါမလားဆိုလိုက်အမြန်မရအရှုံးပြ လုံးဝလူဖြစ်ကြိုးမနှပ်ပါအမြန်မရအရှုံးပြလုံးဝလူဖြစ်ကြိုးမနှပ်ပါကြည်ဒီတော့ဘုန်းကြီးတို့ယောဂီများကလူဖြစ်ကျိုးနှက်ချင်တာ နတ်ချင်းရင်အညံ့များများရအောင်ကြိုးစားပါရိတ်တာကိုရောက်လာတဲ့အခါမှာသီလဆိုတဲ့အညံ့ရအောင်ယူလိုက်စမ်းပါဘာဝနာဆိုတဲ့အမြတ်တွေရအောင်များများကြီးယူကြစမ်းပါပို့ဖို့တန်တန်လေးနဲ့ခွန်ကြီးတို့နေကောင်းထိုင်ကောင်းစားကောင်းတောက်ကောင်းလေးတော့မနေကြပါနဲ့အဲ့လိုနေကောင်းထိုင်ကောင်းစားကောင်းတောက်ကောင်းလေးသာနေမယ်ဆိုရင်ကတော့မိမိအတွက်ရှုံးပြသွားမယ်ရှုံးပြသွားမယ်အခုနေကြရတာတွေကခွန်ကြီးတို့တရားရိပ်တာတရားကြောင်း အားလုံးကျောင်းနေကျောင်းနေဟာအားလုံးတန်ဃာတော်တွေတန်ကြီးကအဖြစ်နဲ့ဘုန်းကြီးအားလုံးလက်ခံထားတယ်။တန်ကြီးကကျောင်းနေကြီးတွေပဲအကုန်လုံးနေကြ။အဲဒီမှာနေတဲ့ခါမှာတန်တန်ရှင်းရှင်းတတ်တတ်ရရ မနေခဲ့မိရင်မိမိအတွက်အဖြစ်တည်ကြီးတယ်ပဲ။အများမထွက်ဘဲနဲ့အရှုံးတွေပေါ်သွားမယ်ရိတ်တလာအရှုံးတွေပေါ်သွားမယ်။ကောင်းကောင်းလေးကြိုးစားသွားဖို့လိုအပ်တယ်။ဒါကြောင့်မို့ကိုနေတဲ့အခိုက်မှာတန်တန်ရှင်းရှင်းလုပ်ပါ။ နေတဲ့နေရာထိုင်ခင်းတဲ့တန်ရှင်းရေးတွေအလုံးတန်ရှင်းမှာမိမိစွန့်ကြဲနေတဲ့စွန့်နေတဲ့မကောင်းတဲ့အညစ်အကြေးတွေစွန့်တဲ့နေရာတွေလည်းပဲမိမိတန်ရှင်းရေးတွေဆောင်ရွက်ပါဝေယဝဆကုသိုလ်လေးတွေပါထပ်ဆင့်ပြီးပအောင်ယူပါဘာကုသိုလ်ယူရမှာလဲအဲ့ဒါသူများအညစ်အကြေးလားကိုယ်အညစ်အကြေးလားေးကိုယ်အညစ်အကြေးတွေကိုတန်ရှင်းအောင်ကိုယ့်ဟာကိုယ်စီစဉ်မှဆောင်ရွက်ပါဘာတစ်ခုမှမဆောင်ရွက်ဘဲနဲ့တခါလဲနေမယ်ဆိုရတော့အဲ့ဒီပုဂ္ဂိုလ်ဟာ တရားတွေနေပြီးတော့ဘာတစ်ခုမှဝေယဝဆလေးတစ်ခုမှမလုပ်ခဲ့ဘူးဆိုရင်တော့အဲ့ဒီပုဂ္ဂိုလ်အဖြစ်တည်ကြီးတယ်မယ်။သံဃိကကျောင်းတွေပေါ်မှနေတခါလေဘုရားရဲ့ပြဝုံထဲမှနေအောင်ရဲ့ပြဝုံထဲမှာကိုယ်ရဲ့တရွေတွေထွေးလိုက်နှက်တွေညှက်လိုက်မိုက်တရိုက်တွေပြက်လိုက်အကုန်လုံးဟာကိုယ်မှာအဖြစ်တည်ကြီးတယ်ဖြစ်နေတယ်။ဒါကြောင့်မို့တရားနေပယ်တဲ့သူတော်ကောင်းတို့ရဲ့နေပယ်တဲ့မှာရောက်နေပြီဆိုရင် မိမိနေမှုထိုင်မှုပြောဆိုမှုကစပြီးတော့ကိုယ့်အတွက်အများရအောင်နေဖို့အများရအောင်ပြောဖို့အများရအောင်အထုတ်ဖို့မလိုဘူးလားဗျာဒါကြောင့်လဲဆိုရင်လူဖြစ်ရကျိုးနှက်စီခြင်းလိုပါဘာဖြစ်ရကျိုးနှက်စီခြင်းလိုလဲလူဘဝရတာဆိုတာလွယ်လွယ်လေးရခဲ့တာလားခက်ခက်ခဲခဲရခဲ့တာလားတကယ်ခက်ခက်ခဲခဲရခဲ့တာမို့ပါလူဖြစ်ရကျိုးနှက်စီခြင်းလိုပါနောက်နမနဲ့ရခဲ့ခြင်းတရားကကိစ္စမစ္ဆာနာဇီတံ နိသနာဇီဝိတတတ္တဝါတို့၏အသက်ရှိရှိနေရကြလေပဲကိစ္စကိစ္စဘေးအတန်တန်ရန်အသွဲသွဲအန္တရာယ်ကြီးများလာပါသဖြင့်လွန်စွာခင်းရင်နေဟုတ်တယ်ဘေးရန်အန္တရာယ်ကြီးဟာလောကကြီးမှာနည်းနည်းလေးလားအားကြီးလားများကြီးလောကမှာအခုတနေ့တနေ့မှာသိဆုံးနေတာတွေဟာခွန်ကြီးတို့အခုရန်ကုန်မြို့လေးတစ်မြို့တည်းကိုကြည့်မယ်ဆိုရင်တနေ့တနေ့သိဆုံးတဲ့လောင်ပေါင်းဟာရာချီပြီးတော့နေတာ ရာကနန်းထျောင်ရှိတယ်လေဘုန်းကြီးတို့ဟိုမှာနေကူညီမှုအသင်းကဥကြိုသူကနေပြီးသူတို့ရဲ့နာရေးကူညီမှုအသင်းကနေပို့ပေးရတာကိုပဲတနေ့တနေ့ရဲ့အလောင်းပေါင်းဟာ90ကျော်ပဲကနာရေးကူညီမှုအသင်းကြီးရန်ကုန်မြို့မှာနည်းနည်းလေးညာကြီးလားအများကြီးသူတို့တသင်းနဲ့တောင်90ကျော်60လောက်ရှိနေပြီဆိုရင်တခြားအသင်းတွေနဲ့ဆိုရင် ဒီနေ့တနေ့မှာရန်ကုန်မြို့မှာကိုပဲသိဆုံးနေတဲ့ပုဂ္ဂိုလ်တွေယာချီပြီးတော့မရှိဘူးလားကဲတတိုင်းလုံးတပြည်လုံးတကဘာလုံးအနေနဲ့ခြုံကြည့်လိုက်ရအောင်တကဘာလုံးအနေနဲ့ခြုံကြည့်လိုက်96ပါးသောယောဂဝေဒနာကြောင့်ပေတဲ့ပုဂ္ဂိုလ်တွေရောနည်းနည်းလေးလားအများကြီးလားဆီယုံသွားကြည့်လိုက်ဒုံနေကြသူတလောင်းထုတ်သွားပြန်ဒုံနေကြတလောင်းထုတ်သွားပြန်ဒုံနေကြတလောင်းထုတ်သွားပြန်တည်ကြလား သူခမရတို့မတည်ဘူးဒီမှာတရားလေးထုတ်နေနိုင်တယ်ဆိုတာကံကောင်းသလားကံဆိုးသလားအမှန်တန်ကံကောင်းတယ်ကဲနေ့စဉ်နေ့စဉ်ကာယထာတွေကြောင့်ရင်အမျိုးမျိုးကြောင့်ဘုန်းကြီးတို့ယောဂီများရင်တိုက်လို့သေဆုံးတာတွေရင်မှောက်လို့သေဆုံးတာတွေရင်အက်ဆစ်တစ်ဖြစ်ပြီးသေဆုံးတာတွေနည်းနည်းလေးလားအများကြီးလားအများကြီးဒီနေ့ရပဲသတင်းစာလေးတစ်ဆောင်ကြည့်လိုက်တယ်ကားတိုက်မှုဟာတလားအတွင်းကားတိုက်မှုဟာထောင်ချင်ရှိနေတယ် ဓာတ်တိုင်မှုထောင်ချီရှိနေအဲ့ဒီထဲမှာသေတဲ့ပုဂ္ဂိုလ်ကလည်းထောင်ကနန်းပဲကဲအဲ့ဒီထဲမှာမိမိပါသလားမပါဘူးလားမပါသေးဘူးဆိုကံကောင်းလို့လားကံဆိုးလို့လားနိမတန်ကံကောင်းလို့ကျမ်းနေရသေးတယ်ကြည့်စစ်ဘေးစစ်ဒဏ်ကြောင့်ဘုန်းကြီးတို့ယောဂီများသေဆုံးတဲ့ပုဂ္ဂိုလ်တွေကရောနည်းနည်းလေးလားအများကြီးပဲလေခုစစ်တိုက်နေကြတာအခုစစ်တိုက်ပွဲတွေဖြစ်နေကြတဲ့နိုင်ငံတွေကိုသွားကြည့်လိုက်စမ်းတိုက်လေကြတာတစ်ဖက်နဲ့တစ်ဖက် သေဆုံးလိုက်ကြတာတွေလည်းအများကြီးနေ့စဉ်ဘုံခဲနေတာတွေကလည်းပဲသေဆုံးတာတွေအများကြီးပဲနောက်ပြီးတော့မီးဘေးကြောင့်သေတဲ့ပုဂ္ဂိုလ်တွေရောနည်းနည်းလေးလားရေဘေးကြောင့်ရောလေဘေးကြောင့်ရောငတ်မော့ခေါင်းပါခြင်းဘေးကြောင့်သေဆုံးတဲ့ပုဂ္ဂိုလ်တွေရောမရှိဘူးလားဆိုရင်တနေ့တနေ့ကိုသေဆုံးတဲ့ပုဂ္ဂိုလ်တွေကဘာနဲ့ခြီကြည့်မယ်ဆိုရင်သိမ့်ချီမရှိဘူးလားတဲ့အဲ့လောက်များပြားစွာသေနေတဲ့အထဲမှာမိမိတို့ပါသလားမပါဘူး ဒီလိုဆိုရင်မိမိတို့ဟာကံဆိုးသူလားကံကောင်းသူလားကံကောင်းနေတယ်ဒါကြောင့်မို့အင်မတန်လူတွေဒီလောက်မြောင်များစွာသိနေတယ်အခါကိုမပါသေးဘူးတချို့ဆိုရင်မိခင်ရဲ့ဝမ်းကြတိုက်ထဲကနေပြီးတော့မိခင်ရဲ့ဝမ်းကြတိုက်ကမှမကျွတ်လွတ်သေးဘူးဟောသေးပြီအသေးလေးမွေးလာမရှိဘူးလားတချို့မိခင်ရဲ့ဝမ်းကြတဲ့ကကျွတ်လွတ်လာလို့စက္ကန့်ပဲရှိသေးတယ်ဟောသေးနေပြီမိနစ်ပိုင်းနဲ့သေးတာရောမရှိလား နာကြီးပိုင်းရက်ပိုင်းလေးနဲ့သေတဲ့ပုဂ္ဂိုလ်ရောမရှိဘူးလားအများကြီးပဲအခုမိမိကြီးတို့မသေးဘူးအခုသက်ရှိနေတယ်မိမိအင်မတန်ကံကောင်းနေတယ်လူတွေသတ္တမှာတော့အခုတရိစ္ဆာန်တွေကြည့်လိုက်သမ်းပါတရိစ္ဆာန်တွေတရိစ္ဆာန်တွေမှာအချင်းချင်းနိုင်ရတတ်ပြတ်စားတော့လို့သေတဲ့တရိစ္ဆာန်တွေရောနည်းနည်းလေးလားအများကြီးလားအများကြီးပဲတရိစ္ဆာန်တွေဆိုတာလည်းအများကြီးပဲဗါလဲ တိစကာဘာတွေဆိုတဲ့ဟာကြည့်ကြည့်ပေါ့တိရစ္ဆာန်တွေသူတို့ချင်းချင်းပတ်ပြတ်စားပေါက်နေတွေကိုကတနေ့တနေ့နေတာတွေမဟုတ်အဲ့ဒီထဲမှာလူတွေကနေပြီးတော့စားလို့တည်ရတဲ့တိရစ္ဆာန်တွေရောလူရောရပါမလားမရနိုင်ဘူးလူတွေတည်တဲ့ခါတော့တုတ်တန်ကိုသွားပြီးတော့တခါလေမောစပီကာကြီးနဲ့လောစပီကာကြီးနဲ့တခါလေဟို တံဝေကဟာတွေရော့ဖတ်တရေဆဲပြီးတော့လူတွေကတုတ်တန်သွားသွားပြီးမြုပ်ကြတယ်တရိษံတွေတည်တဲ့တုတ်တန်ကတော့လူတွေရဲ့ပါဇက်ပဲထင်ပါတယ်အင်းတရိษံတွေတည်လို့တည်လို့မြုပ်တဲ့နေရာကတော့လူတွေလူတွေရဲ့ပါဇက်နဲ့ပိုက်ခေါင်းနဲ့တူပါတယ်လူတွေရဲ့ဝမ်းကောင်းကြီးဟာတရိษံတွေရဲ့မြုပ်နေတဲ့တုတ်တန်ကြီးပဲကြည်သားမအောင်စားလိုက်ကြတာတက်တက်လွတ်နေကြရင် ဟိုဟာလေးကောကြည့်လိုက်ဒီဟာလေးကောကြည့်လိုက်လုံနေပြီအတုံးများပါမလားဆိုမှုေးကြည့်လိုက်သေးတယ်အောင်မင်းအတုံးများပါမလားဖန်များပါမလားလို့ဝေးကြည့်လိုက်သေးတယ်အဲ့ဒီနေ့ကျရင်ပါဇက်ကတည်ပြီးတော့ခရွင်းကမတွေ့တော့ဟိုဟာလိုလိုတာလိုနဲ့အောင်မထပြန်ပြီးတော့အဆောင်ကြမှသူရှိတာလေးဖြီးဖြက်စားတရားအထုတ်နေတဲ့ပုဂ္ဂိုလ်တွေရောင်ရဲနိုင်တာလားမရောင်ရဲနိုင်တာလား မရောရဲနိုင်တော့သွားပြီးပြန်ပြီးတော့ပြင်ဆင်စားတောင့်နေရတဲ့ဒုက္ခတွေမရှိဘူးလားတကယ်လို့သာ ရှိတာလေးနဲ့ရောင်ရဲတတ်ရင်ဘာမှအခန်းမှာပြန်စားစရာတောင်မလိုအခုဘုန်းကြီးတို့ယောဂီများအခန်းထဲမှာရိတ်ခါတွေအပြည့်နဲ့အခန်းတိုင်းအခန်းတိုင်းလျှောက်ပြီးတော့ဆင်းလိုက်ရင်ရိတ်ခါတွေအပြည့်နဲ့ဘယ်ချိန်မှစားရမသိဘူး။ကျောင်းကလည်းမနဲ့လည်းကျွေးသေးတယ်၊နေ့လည်းကျွေးသေးတယ်။ဒီလိုအချိန်ကြီးကျွေးတာတွေကနေပြီးတော့တခါလဲရိတ်ခါတွေ ိုကဝယ်လာလိုက်တရားဝယ်လာလိုက်ဒုနိကြဟိုကဆွဲလာလိုက်ဒီဆွဲလာလိုက်အိမ်ကလူတွေကလည်းလာပို့ရသေးတယ်အိမ်ကလူတွေမလာစင်နဲ့ဆိုတော့လည်းပဲမဟုတ်ဘူးကျောင်းထဲလာတဲ့ပုဂ္ဂိုလ်ဟိုမာဒီမာနဲ့လုပ်ကုန်ကြတာအဲဒါဒီပါဇက်တွေကဒီနောက်ကလေးမှသိမခံနိုင်ရင် တရားနဲ့နှိမာလားဝေးမာလားအခုဘုန်းကြီးတို့ယဟန်တော်တွေကြည်လားနယ်လေးရကကိုကျောင်းတိုက်တွေကိုပြစ်ပြီးလားအထုတ်နေကြတယ် ဖြောရည်တစ်ခွက်ကမ်းမဲ့လို့ရှိဘူးဒီမှာရေတောက်ပြီးတော့ဒီတိုင်းတရားအားထုတ်နေတာခင်ဗျားတို့ဘာတွေတောက်ပြီးဘာတွေစားလဲမသိဘူးတခါလဲဈေးသွားတဲ့ပုဂ္ဂိုလ်တိုင်းဝင်မှားနေတာပဲဟိုဟာဝယ်ခဲ့ပါဒါဝယ်ခဲ့ပါအပြင်ထွက်တဲ့လူတိုင်းမှားအဲတော့ဒီလောက်စားနေတာဆိုရင်ပါဇက်ကစကလူဒီလောက်စားနေမှတော့တရားမြန်အားထုတ်မှအားထုတ်သေးသလားမသိဘူးအဲတော့ဘုန်းကြီးနွေရာတွေရောက်လို့ရှိရင်ဒီမှာကလေးတွေကိုဘုန်းကြီးတခါတရားမှာကလေးတွေကဘုန်းကြီးကလေးတွေကိုဒီကလေး ဗျာဘာတွေစားတယ်မစားဘူးဆိုတာဘုန်းကြီးကထမင်းဝိုင်းကိုကြည့်နေရှိတယ်။ဆွန်ဝိုင်းမှာကြည့်လို့ဆွန်ဝိုင်းကစောစောထထပြန်တဲ့ပုဂ္ဂိုလ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဘုန်းကြီးကသူအပြင်ကိုထွက်သလားသူ့စီကိုအပြင်ဧည့်သည်သလားဆိုတာဘုန်းကြီးပြန်စုံစမ်းအပြင်ဧည့်လည်းမလာဘူးရင်ဒီထဲမှာဘုန်းကြီးတို့ဓမ္မယုံကိုဘယ်သူလာတယ်လဲအပြင်လူဘယ်သူလာတယ်လဲဆိုတာဘုန်းကြီးကြည့်ရတယ်အဲ့ဒီခါကျတော့ဘုန်းကြီးကဒီမှာနောက်ဖေးဈဉ္ဉံဘက်ကိုသွားပြီးတော့ပြန်ပြီးတော့ဆက်လိုက်ရရင် ဈဉ္ညာမှာတခါအတုတ်တွေဟိုလက်ဖက်တုတ်တွေတို့ဂျင်းတုတ်တွေတို့နန်းကြီးတုတ်တွေတို့ဘာတုတ်တွေအတုတ်တွေအထုပ်တွေလိုက်အထုပ်တွေလိုက်တွေ့တယ်။အဲ့ဒီအထုပ်တွေဆွဲပြီးသွားဓမ္မယုံဆွမ်းကြောင်းမပို့ဆိုပြီးပို့လိုက်တာပြီးရော။အဲ့ဒီလိုလဲပို့လိုက်ရောပြီးပြီးဆွမ်းကိုတခါတော့မဝဝအောင် ကုန်ကြည့်ရတော့တာသူတို့ပြီးရောမထနိုင်တော့အခုလဲခင်ဗျားတို့အခန်းထဲကဟာတွေကိုယူပြီးတော့ဆွမ်းကြောင်းပို့မှဖြစ်တော့မှာပဲ။အကုန်လုံးကျွတ်တို့ဒီမှာတန်ဃာတော်တွေမှာ ကလေးတစ်ခဲရေရေတစ်ခွက်နဲ့ဖုံးပေးပြီးတော့တရားအားထုတ်နေတာတညက်တစ်ခဲရေတစ်ခွက်နဲ့ဖုံးပေးပြီးတော့အားထုတ်နေတာဟိုစားစရာဒီစားစရာဂျာဆုံးဆိုတာလည်းဘာမှမရှိဘူးအခုအချိန်ပြည့်ဘုန်းကြီးတို့ဒီမှာအဆောင်ပြန်ရောက်တိုင်းဒီလောက်စားနေတဲ့ပုဂ္ဂိုလ်ဆိုရင်ဘုန်းကြီးပြောတဲ့စကားစဉ်းစားကြည့်နေမှန်မမှန်ဆိုအစာကောင်းရင်ဘာမကောင်းဘူးတရားမကောင်းဘူးတကယ်ကိုအစာပဲတတိယနေတဲ့ပုဂ္ဂိုလ်ဘယ်လိုတရားတတိယမလဲ တရားကောင်းနေတဲ့ပုဂ္ဂိုလ်ကတော့အစားတရိယာအောင်မလားမရဘူးအိမ်ကလာပို့လို့စပွဲပေါ်တင်ထားတဲ့ဟာကြောင့်ကံမကြည့်ပြဘူးလုံးဝကံမကြည့်ပြဘူးတကယ်အားထုတ်တဲ့ပုဂ္ဂိုလ်တွေတကယ်ကြုံဘူးလိမ့်မယ်တကယ်တရားမှတ်တဲ့ပုဂ္ဂိုလ်တရားအာယုံနဲ့မြဲနေတဲ့ပုဂ္ဂိုလ်တွေကအိမ်ကလာပို့တာအိမ်ကလည်းအတွေ့မခံဘူးစကားလည်းမပြောတော့ဘူးသူပို့ထားတဲ့အခန်းထဲပို့ပြီးဇွဲပေါ်တင်ထားတဲ့အထုပ်ဟာလည်းပဲကင်တောင်မကြည့်မိဘူးဘာဘာလေးဆိုတာဖြီးကြည့်ဖို့နေနေတာလားကင်တောင်မကြည့်ပြဘူး အဲ့ဒီလောက်အစားပေါ်မှာတတ်မဲ့မှုတွေလုံးဝကင်းပြီးတော့တရားမှတရားဆွဲလာအဲ့ဒီလောက်ရှုမှတ်စိတ်တွေမြဲနေပြီသွားလဲမှတ်စိတ်ရက်လဲမှတ်ထိုင်လဲမှတ်စိတ်အိတ်လဲမှတ်စိတ်မှတ်စိတ်တွေမြဲနေပြီဆိုရင်တရားကောင်းနေပြီကောင်းနေတဲ့ပုဂ္ဂိုလ်အစားကောင်းနေရလားကောင်းတော့အခုဘုန်းကြီးတို့ယောဂီများကစားကောင်းလုံးရှိသေးတယ်တမကောင်းစားကောင်းလုံးရှိသေးတယ်ဘုန်းကြီးတို့ယောဂီရဲ့အနေထားကိုကြည့်လိုက်တခါလေပေါင်ချိန်ချိန်ကြည့်ရင် အင်္ဂါလာတာတဲ့တောင်ပေါင်ချိန်ကပိုးနေလေဦးမယ် မျက်နှာတွေကြည့်လိုက်ဖောင်းလို့မျက်လုံးကြီးတွေမို့စားပြီးထိုင်ရင်နဲ့အိတ်ထိုင်ရင်နဲ့ယောဂီတယောက်ပြောသလိုပဲတရားရတာမရတာတော့မသိဘူးထိုင်ရင်တော့အိတ်တက်သွားပြီဆိုတာခင်ဗျားတို့ကထိုင်ရင်အိတ်တက်နေပြီအဲတော့ထိုင်ရင်အိတ်တက်နေတော့မျက်လုံးတွေကမို့အကုန်လုံးကဒီမှာတကယ်တရားကြိုးစားနေတဲ့ပုဂ္ဂိုလ်ရဲ့အနေထားတွေဟာအားလုံးပင်ချုံးကြသွား အသားရည်တွေကတော့ဖြင့်ကြည်လင်းတယ်လူကတော့ခြောင်ကြသွားအသားရည်တွေကြည့်လိုက်ရင်ကြည်လင်းတယ်ပုဂ္ဂိုလ်ဟာတေချာကြည့်လိုက်ဘယ်နေရာမှာပဲကြည့်လိုက်ကြည့်လိုက်သူ့ရဲ့အိန္ဒြေဟာတိတ်ကိုကြည်လင်းနေတယ်အိန္ဒြေတွေကလည်းတည်ငြိမ်နေတယ်တည်ငြိမ်ပြီးတော့တခါလေသူ့ရဲ့ဒီမှာလှုပ်ရှားမှုတိုင်းလှုပ်ရှားမှုတို့တတိထားကြည့်နေရင်ရှုမှတ်မှုမြဲနေတာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြီးဒီနောက်လောကကြီးထဲမှာသရဝါတွေ သိမ့်တန်းချီပြီးသိနေတဲ့အထက်မှာကိုမပါသေးဘူးဆိုတော့အဆိုးတနာကံကောင်းလာအဲဒီလိုကံကောင်းနေတဲ့အချိန်လေးမှာကိုယ့်အတွက်အမြတ်များများရအောင်ယူဖို့မလိုဘူးလားအမြတ်များများရအောင်ယူမယ်ဆိုရင်တရားနည်းနည်းမှန်ပါလားများများမှန်ရမှာအချိန်နဲ့တပြင်းညီအမှတ်လွတ်ရမလားမလွတ်ရဘူးလားအဲဒီလိုမလွတ်အောင်ကြိုးစားဖို့မလိုဘူးလားဗျာကျက်ဆိုလိုက်ပါဦးအသက်ဆိုတာ ရှည်ဖို့ရာလွန်စွာခဲရင်သည်ဆိုလိုက်ရှေခဲလှစွာသက်သူရာရှေကနေရပြီ ရှေခဲလှစွာသက်ဆိုရာရှေကနေရပြီမိမိတို့ရက်ွက်ထဲမှာကြည်လိုက်ဆွေမျိုးထဲမှာကြည်လိုက်မိတို့မျိုးရွာထဲမှာကြည်လိုက်တဖြုတ်ဖြုတ်နဲ့သေးနေတဲ့ထဲမှာ ငါမပါသေးပါလားငါကြမ်းနေသေးတယ်ငါဘယ်တော့မှသေလူမျိုးပါကြီးဖြစ်ခဲ့တယ်အခုမသေးသေးဘူးငါဒီတရားတွေရဖို့အတွက်ငါအသက်ရှင်ပေးနေတာငါဒီအချိန်လေးတော့ဖြင့်ငါအတွက်ငါအရယူမယ်စိတ်ထဲမှာဆုံးဖြတ်ချက်ပိုင်ပိုင်ချပြီးတော့ကြိုးစားဖို့မလိုလားဓမ္မမိမိတို့အမြတ်များများရမှာနော်ဟုတ်တယ်မို့လားနောက်နံပါတ်3 ရခဲ့ခြင်းတရားကတတ္တမတဝနံနိမလမနိဗ္ဗာန်ရောက်သူတော်ကောင်းတို့၏နိမလမနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းတို့၏ကြောင်းကျူးပြတ်သားမြတ်တရားကိုကျမ်းနာရခြင်းသည်ကိစ္စံဖျားပွင့်မှာကျမ်းနာရပါသဖြင့်စွာခဲရင်လှပါပြီသူတော်ကောင်းတရားတွေနာကြားဖို့ဆိုတာရောလွယ်သလားခဲရင်သလားခဲရင်တယ်နော်သူတော်ကောင်းတရားတွေနာကြားဖို့ဆိုတာခဲရင်တယ်ဘုဘုန်းကြီးတို့ ယောဂီတော်စင်များဟာမြတ်စွာဘုရားသာသနာတော်ကြီးရှိနေလို့သာသနာတော်ကြီးကလည်းပဲနေလိုလားလို့ထွန်လင်းတောက်ပပြီးတော့နေတာဖြစ်တော့ပရိယတ်တိဆိုတဲ့သာသင်တိုက်ကြီးတွေပฏิပိဆိုတဲ့တရားတိုက်ကြီးတွေမြန်မာနိုင်ငံမှာအများကြီးမရှိဘူးလားသာရိသင်္ချာပို့ချနေတဲ့သာသင်တိုက်ကြီးတွေကလည်းပဲခန္ဓာဒူရတွေဆောင်ပြီးတော့တရားတွေကလည်းဝိပဿနာဒူရတွေဆောင်ပြီးနေ့စဉ်နေ့တိုင်းတရားတွေဟောပြောပြီးတော့နေကြတော့တရားတွေ လွယ်လွယ်လေးနာရတယ်လို့ထင်နေတာတကယ်တမ်းကြတော့တရားနာဖို့ဆိုတာလွယ်ပါမလားတော်ကောင်းတရားကိုပြောတာဘာတရားကိုလဲဒီသူတော်ကောင်းတရားတွေနာဖို့ရာဆိုတာအင်မတန်မှခရင်နေသူတော်ကောင်းတရားတွေဆိုတာမြတ်စွာဘုရားဟောထားတဲ့ကျင့်စဉ်တရားတွေလိုက်နာကျင့်သုံးရမယ့်တရားတွေအဲ့ဒီတရားတွေဟာသူတော်ကောင်းတရားတွေပဲ မိမိတို့လိုက်နာရမယ့်တရားတွေသုံးရမယ့်တရားတွေအဲ့ဒီကျင့်သုံးရမယ့်တရားတွေတိုင်းနာပြီးတော့ကျင့်သုံးအားထုတ်ရင်ပယ်သင့်ပယ်လိုက်တဲ့ကိလေသာတွေပယ်နိုင်လိမ့်မယ်တက်တဲ့တက်ထိုက်တဲ့ဉာဏ်အစဉ်တွေသူ့ဟာသူဉာဏ်စဉ်တွေတက်လာလိမ့်မယ်အေးဘုန်းကြီးတို့ဒီမှာပယ်သင့်ပယ်လိုက်တဲ့ကိလေသာတွေပယ်နိုင်ပြီးတော့ဆင်းရဲတွေရောမငြိမ်းနိုင်ဘူးလားကိလေသာတွေကိုပယ်နိုင်ပြီဆိုရင်ဆင်းရဲတွေကငြိမ်းသွားတာအဲ့ဒီလိုဉာဏ်အစဉ်တန်းလေးတွေရနိုင်တယ်အဲ့ ဒီတတော်ကောင်းတရားတွေဟာအခုဘုန်းကြီးတို့မြတ်စွာဘုရားသာသနာတော်ကြီးလို့သာသနာတော်ကြီးကလည်းနေလို့လားလို့ထွန်းလင်းနေလို့ခုတရားတွေကိုနာကြားခွင့်ရတာနော်သာသနာအချိန်ခါကာလမျိုးမှာဒီလိုတရားမျိုးတွေအကျင့်တရားတွေဟောကြားနိုင်တဲ့ပုဂ္ဂိုလ်ရှိရလားဟောကြားနိုင်တဲ့ပုဂ္ဂိုလ်မရှိရင်မိမိတို့နာကြားခွင့်ရောရပါမလားနာကြားခွင့်မှမရရင်ရှင်းကြံပွားများအားထုတ်ခွင့်ရောရပါမလား ခုဘုန်းကြီးတို့ယောဂီများနာကြားခွင့်ရောမရဘူးလားနေ့စဉ်တရားတွေနာကျင်လဲနာနာကျင်လဲနာဟုတ်တယ်မဟုတ်လားနာကျင်လဲနာ မနာကျင်လဲနာမနာကျင်တဲ့ပုဂ္ဂိုလ်တဝါဝါနဲ့တန်းပေါ်ဗျာဝါဝါနဲ့တန်းနေတာပဲဒါမှမဟုတ်ဘူးဆိုရင်ငိုင်းလူကိုတခါလဲရင်းထုံးနေတာပဲဘုန်းကြီးမြေချွေးတွေပြန်လို့ဟောလိုက်ရတယ်သူကမြေငိုက်ကောင်းကိုယ်တန်လေးဟင်ဘုန်းကြီးရဲ့အော်တန်လေးနဲ့သူကငိုက်ကောင်းတယ် တရားတော့ဟောရတာချွေးတွေများကိုတွဲอืมတရားနာတရားနာရတာဒီခါလဲနာလဲဆူသေးဘာလဲပူသေးတော့ခါလဲပူသေးဘုန်းကြီးတို့ရှေ့တုန်းကပုံမြင်လေးတစ်ခုရှိတယ်လေရွာတရွာမှာတဲ့ရွာတရွာမှာဘုန်းကြီးတစ်ပါးရှိတယ်ဘုန်းကြီးကတရားမဟောရင်သီလမပေးရဘူးဒါကလေးရှိတာပဲ ဘုန်းကြီးတို့ကိုယ်တိုင်လည်းတွေ့ဘူးတယ်ဘုန်းကြီးတို့ကိုယ်တိုင်လည်းတွေ့ဘူးတယ်တရားမဟောရဲဘူးအဲ့ဒီဘုန်းကြီးကိုတွေ့ဘူးတယ်မဟောရဲတာတခါလေအဲ့ဒီတရားတွေကိုသူကလည်းချက်ရွာပုဂ္ဂိုလ်တွေကခဏခဏလျှောက်ပါများတော့သူလည်းတရားတွေချက်ချက်ပြီးတော့လေ့ကျင့်လေ့ကျင့်ပြီးတော့တခါလေဟောနိုင်ပြီဆိုတဲ့အခါကျတော့သူတရားဟောတော့မယ်ပေါ့သီလပေးမယ်ပေါ့တရားဟောမယ်ပေါ့တခြားဘုန်းကြီးတို့ရှင်ဘုံမြို့မှာစာသင်နေစဉ်ခါတုန်းကအဲ့ဒီစာသင်တိုက်က တရားဟောတတ်တဲ့ပုဂ္ဂိုလ်ကိုဥပုံတွေတိုင်းဥပုံတွေပြင့်ရတယ်အဲ့ဒီကြွားအဲ့ဒီကြောင်းကအဲ့တော့ဘုန်းကြီးကအဲ့တိုက်တွန်းရတာရှင်ဗျာဒီလိုလိုပြင့်ရတာလည်းလွယ်တာမဟုတ်ဘူးတဘာဓမ္မပြင့်ရတယ်ဆိုတာခရီးစရိတ်နဲ့နောက်ပိုင်းအပြန်ကြဓမ္မပူဇာပူဇော်ရသေးတာလွယ်တာမဟုတ်ဘူးအဲ့တော့ဘုန်းကြီးတဘာပြင့်ရတာဘုန်းကြီးကိုယ်တိုင်ဟောနိုင်အောင်လုပ်ပါကြိုးစားပါဆိုပြီးတင်းတိုက်တွန်းကြတော့သူလည်းပဲကြိုးစားပြီးတော့ကဲဟောမယ်ဆိုပြီးတော့ သူကိုယ်သူတော့တော်တော်ကိုဟောနိုင်ပြီလို့တွေ့ထားတာပေါ့လေပိဿဆောင်ရွက်ကျင့်ညက်နေပြီဆိုပြီးတွေ့ထားတာဘုန်းကြီးအဲ့လိုကျင့်နေပြီဆိုပြီးတွေ့ထားပြီးတော့တရားဟောမယ်ကျင်ညာတော့ဟိုငါတို့ဘုန်းကြီးဟောမှတဲ့ဆိုတရွာလုံးထွက်ပြီးတော့အဲ့ဒီဥပုံဆောင်ဥပုံဆောင်သီလယူပေါ့အဲ့ဒီမှာရှေ့ကနိဗ္ဗာန်ဆိုတကာကြီးဘုန်းကြီးကလည်းပဲတရားပြင်ပေါ်ထိုင်ထိုင်ပြီးတော့သူ့ရွာကတရားဓမ္မတွေအကုန်လုံးကြည်ဟောငါမကြောက်သေးဘူးဟာငါမကြောက်ဘူးသူ့ကိုယ်သူအားတွေပေး အားပင်ကမကြောက်ဘူးအဆိုပြီးတော့အားရပေးအားရပေးပြီးဒကာဓမ္မတွေကြည့်ကြည့်အဲ့ဒီမှာနိဗ္ဗာန်ဆိုဒကာကြီးကကြောကြပါစို့ဗျာလို့អော်လဲអော်လိုက်ရောသူ့ကောင်းရှည်ထွက်သွားတာလေခေါင်းကြီးကရှည်ပြီးတော့ခေါင်းကြီးရှည်ပြီးထွက်သွားပြီးတော့အဲ့ဒီမှာကြောကြပါစို့ဗျာဆိုပြီးဟောဩကာသဆိုတာလေဩကာသဆိုပြီးနေပြီ तू ဘာဆိုတာမှမသိတော့ အဲ့ဒီဘုန်းကြီးဘာဆိုတာမှကိုမသိတော့ဘူးလေဒီတိုင်းကြောင်ကြောင်ကြီးဖြစ်နေတယ်လူတွေကလည်းငါတို့ဘုန်းကြီးဗာမြန်းဖြစ်သွားပါလေအကုန်လုံးဝိုင်းကြည့်ဝိုင်းကြည့်နေဘလို့မှလည်းမလုံတော့ဘူးဘာဆိုတာမှကိုမသိဘူးစုဘေးကိုမေ့နေတာအဲ့မှာစုဘေးကိုမေ့ပြီးတော့တခါနဲ့နေရင်ကနေနောက်ဆုံးကြတော့ကြီးကဘယ်လို့မှလည်းဖော်လို့မရတော့မတတ်နိုင်တော့တခါလေပလင်မောကနေဂျွန်းထိုးတယ် အဲ့ဒီဟာဂျွန်းထိုးချပြီးတော့အဲ့ဒီနာမည်ခေါင်းဝှဆုံပြီးအိတ်နေတာစွန်းစားပင့်လို့လည်းမရဘူးအဲ့ဒီနေ့တနေ့စွန်းဝင်မစားတော့ဘူးတဲ့အဲ့ဒီမှာသူ့အသူရှက်ပြီးတော့ဘုန်းကြီးကအဲ့ဒါဘုန်းကြီးတို့အဲ့ဒါအဲ့ဒီဘုန်းကြီးကိုကိုယ်တိုင် တွေ့ဘူးတယ်တကယ်တမ်းတရားဟောဖို့ရအမထန်ကြောက်တဲ့ပုဂ္ဂိုလ်ကြတကယ်ကြောက်တယ်နောက်ဘုတွေ့ဘူးတာတွေ့ဘူးတာကတော့ဘုန်းကြီးကိုယ်တိုင်တွေ့တာမဟုတ်ပါဘူးဒီမှာတရားအထုတ်လာတဲ့ဒကမာကြီးကရှောက်တာဒကမာကြီးကရှောက်ပြတာသူတို့တဲ့ဥပုံနေဥပုံနေဆိုရင်ပေါ့ အဲသူတို့စိတ်နှမ်းနေနေအဲမြို့လေဆိုတော့သူတို့ကမြို့လေဥိစာရတန်လို့ရှိရှိတယ်မှတ်ပါတယ်အဲ့နာမှာအဲ့ဒီကနေပြီးတော့သူကတရတော်တိုက်ထဲမှာသွားပြီးတော့ဆရာတော်ကြီးတစ်ပါးစီကိုဥပုံလေးကိုတီလာယူတယ်တဲ့ဒီနေ့တော့အဲ့ဒီနေ့တနေ့ရတော့တပည့်တော်တို့တမ်းပြီးအလုရှုပ်သွားတယ်ဟာအလုရှုပ်သွားတဲ့ခါကျတော့တီလာသွားမယူနိုင်မမှီတော့ဘူးပေါ့မမိတာနဲ့ဩကဲကြောင်းအိမ်မှာရောက်နေတဲ့ဆုံးခံကိုယ်တော်လေးစီပဲတီလာယူတော့မယ်ဆိုပြီးတော့ ဆုံးခံကိုယ်တော်လေးစီသီလမယ်ဆိုပြီးတော့သူတို့သီလပွဲလေးကျင်တာပေါ့လေသီလပွဲလေးကျင်ခါတဲ့ငပြောပြီးလေးနဲ့နောက်ပြီးတော့ရှေ့ကဝတ္ထုလေးပကံများလေးနဲ့ဝတ္ထုလေးစာအိတ်ကလေးနဲ့ထည့်ပြီးတော့ရှင်ဗျာဒီနေ့တပည့်တော်တို့သီလယူဖို့ကလည်းသွားဖို့မမီတာနဲ့တပည့်တော်သီလလေးချင်းမြတ်မအောင်ဖျားဆိုပြီးပြောတယ်တကယ်ဆိုရင်ဥစဉ်ကလည်းကျုံမလို့တတ်ရင်မလို့တတ်ဘူးဗျာမပြောဘူးဒီတိုင်းသူကလည်းငြိမ်ပြီးငုတ်တုတ်နေတယ် ငုတ်တုံနေတော့ဩဦးစင်းသီလာပေးမှာပဲလေဆိုသားမင်းနှစ်ယောက်ထိုင်ပြီးတော့တခါလေဩကာသာဩကာသာဆိုပြီးဩကာသာဆုံးလို့လေဦးစင်းကသီလာမပေးရှုမပေးအဲ့တော့ဆုံးလို့လည်းမပေးဆိုတော့မကြည်ရဲ့ကြည်ရဲ့မျက်စိလေးဖွင့်ကြည့်တော့ကိုတော်ကသတိလက်နေဦးမှာတကျိုးခုံပုံမှာသတိလက်နေတာအဲ့ဒါနဲ့ဘေးကအိမ်ကိုလာကြပါအောင်လာကြပါအောင်ဒီမှာဦးစင်းဘာဖြစ်တယ်မှမသိလို့ပါပြီးတော့ခေါ်ပြီး မနှဲနှာနှက်ယူရတယ်တဲ့အဲ့မှာတရားတရားဟောနေဆိုတာလေလွယ်တာမဟုတ်ဘူးအဲ့လိုမဟောတတ်တဲ့ကိုနဲ့တွေ့ရင်ခင်ဗျားတို့တရားနာခြင်းလို့ရောနာလို့ရပါမလားမရဘူးတရားနာဖို့ဆိုတာရောလွယ်သလားခဲရင်သလားဒီဒီလိုသာသနာတွင်အချိန်ခါကာလမှာတောင်မှဒီလိုပုဂ္ဂိုလ်ရှိတယ်သာသနာ့ဘအချိန်ခါကာလမှာဆိုတာဟောနိုင်တဲ့ပုဂ္ဂိုလ်ရှိဖို့မရှိဘူးမရှိတဲ့အတွက်ကြောင့်မနာကြားခွင့်လည်းမရဘူးကျင့်ကြံအထုခွင့်ရပါမလား ကျင့်ကြံအားထုတ်ခွင့်မရဘူးဘုန်းကြီးတို့ဒီမှာအဲ့ဒီတုန်းကဒီမှာတုံတရဓမ္မတုံတရဆိုတဲ့မြင်းကြီးဓမ္မတုံတရမြင်းကြီးဟာကတ္တဗမြတ်စွာဘုရားနိဗ္ဗာန်စံပြီးတဲ့နောက်အဲ့ဒီမြင်းကြီးကပေါ်ထွန်းလာခဲ့တယ်ကတ္တဗမြတ်စွာဘုရားရှင်ဟာတက်တန်2000တန်းမှာပွင့်တယ်ဘယ်နှ1000တန်းမှာတက်တန်တိုးတာလားရှည်တာလားဘုန်းကြီးတို့ဘောရမတော်ဘုရားကတက်တန်ဘယ်လောက်လဲ100တန်းမှာ အဲ့တော့တက်တန်းရှည်တဲ့မြတ်စွာဘုရားရဲ့သာသနာဟာမြန်မြန်ကွယ်လွယ်တယ်တဲ့6လပဲသာသနာကျန်တယ်6လပဲမြတ်စွာဘုရားပြိဋိဘံစပြီး6လပဲသာသနာကွယ်သွားတယ်အဲ့လိုသာသနာကွယ်သွားတဲ့နောက်ပိုင်းမှာပေါ်ပေါ်ထွန်းလာတဲ့ပုဂ္ဂိုလ်ဆိုတော့သူတရားနာခြင်းနဲ့မြတ်စွာဘုရားဟောကြားတဲ့တရားလေးတပုဒ္ဒဂါထာဖြစ်ဖြစ်နာခြင်းနဲ့နာခြင်းနဲ့အတွေ့အကြုံကို အတပြာထောင်တုပ်တင်ပြီးလေးပြင်းလေးရကို မောင်းချင်းချင်းခတ်တယ်မြတ်စွာဘုရားဟောထားတဲ့တရားတကားထာလောက်ဟောနိုင်တဲ့ပုဂ္ဂိုလ်ရှိရင်တပြာထောင်တုပ်ယူပါဆိုပြီးတော့လေးပြင်းလေးရမောင်းချင်းချင်းခတ်တာယူမဲ့ပုဂ္ဂိုလ်ရှိရလားဟောနိုင်လို့လားမဟောနိုင်လို့လားဟောနိုင်လို့နောက်တည့်ရက်ဩမြတ်စွာဘုရားတရားတော်ဆိုတာကအင်မတန်မှမွန်မြတ်တယ်မြင့်မြတ်တယ်အဲ့ဒီတရားမျိုးဆိုတာလွယ်တာမဟုတ်ဘူးငါပူဇော်တာဓမ္မပူဇာနည်းနေတယ်ထင်တယ် အသက်ပြာ1000တင်ဆိုပြီးအသက်ပြာ2000တင်ပြီးလှည့်တယ်မယူဘူးအသက်ပြာ3000တင်လှည့်တယ်မယူဘူး4000 5000အဲ့ဒီမှာတင်နောက်ဆုံးဆင်းတောင်မနိုင်တော့အဲ့ဒီလောက်တည်းအောင်တင်ပြီးလှည့်တာဘယ်သူမှယူမဲ့လူမရှိတဲ့ကြတော့မှာဩငါမင်းစည်းစိမ်ကြီးစံစမ်းနေရပေးမဲ့လူလည်းပဲလူဘဝမှာလူဖြစ်ရကြုံမနှပ်ပါပဲလားမြတ်စွာဘုရားရဲ့တရားတော်လေးတောင်ငါနာကြားခွင့်မရပါလားဆိုပြီးတော့စိတ်ထဲမှာမချမ်းသာဖြစ်အဲ့ဒါနဲ့ ငါကိုယ်တိုင်တောနယ်ဒေသတွေမှာ တောတောရဒေသတွေမှာတော့ဖြင့်သားစဉ်မြေးဆက်မိဘတွေနေပြီးအစဉ်အဆက်ပေါ်လေကိုသားသမီးတွေကိုမြတ်စွာဘုရားဟောတဲ့တရားလေးတွေပြောပြထားခဲ့လို့များကြံရည်အောင်ဝင်ဆိုရင်ငါတရားနာခွင့်ရမှာပဲအဲတော့ပြင်ငါထိနာစည်းစိမ်နဲ့မိတ်နေလို့မဖြစ်တော့ဘူးဆိုပြီးတော့ထိနာစည်းစိမ်ကိုအားလုံးမူကြီးမရာသေနာပိတွေလွှဲအပ်ပြီးတော့မထင်မရှားအဝတ်စားလေးဝတ်ပြီးတော့အဲ့ဒီမှာတရားရှာထွက်တယ် ဘာရှာထွက်တာလဲတရားရှာထွက်တာထင်ထင်ရှားရှားလားမထင်မရှားလားအခုဘုန်းကြီးတို့ယောဂီများအရာထဲရက်ွက်ထဲမှာအော်ဟစ်ပြီးမှရိတ်တာသွားမလို့လိုက်ကြအောင်မလားခင်ဗျားတို့ရက်ွက်တစ်ွက်လုံးကြောင်ပြောပြီးတော့မှခင်ဗျားတို့ရိတ်တာလားဟိုမှာကအသာလေးမသိမတာမထင်မရှားတစ်ခါလေဝတ်စားလဲပြီးထွက်သွားအဲဒီတော့မင်းဝန်မင်းသားတွေချွတ်ပြီးတော့တာမန်အဝတ်စားလေးနဲ့သွားပြီးတရားရှာအဲဒီမှာတရားမင်းရဲ့ဗန္ဓုကပညာကြောင့်ဖြာတင်း ဒါကြောင့်ပါလေကြည့်လိုက်တော့ဩဓမ္မတုံတရာမင်းကြီးတရားနာကျင်လို့ပါလားတကယ်အစ်မှန်နာကျင်တာလားငါကိုယ်တိုင်စမ်းမယ်ဆိုပြီးတော့တရားမင်းကဘလို့ရောင်ဆောင်ပြီးကနေလမ်းထိပ်ကျိုးအဲဒီမှာအင်မတန်မှအရေးအဝါဒကောင်းတဲ့ညောင်မင်းကြီးစောင့်တာဒီကလည်းပဲဘုန်းကြီးတို့ဒီမှာဓမ္မတုံတရာမင်းကလည်းပဲဒီလိုတရားနာကျင်လို့တရားဝင်တရားထွက်တတော်ဝင်တတော်ထွက်လက်ပတ်ရှာအဲဒီမှာပင်ပန်းပြီးတော့မောပြီးတော့ အရေးအဝါဒကောင်းတဲ့ညောင်မင်းကြီးတွေ့လို့ညောင်မင်းအောက်ကိုဝင်းခိုတဲ့အခါကျတော့ဗျာမင်းဖန်ဆင်းထားတဲ့ဘလူကသင်ဟာငါအရေးကိုခိုတဲ့အတွက်ငါအစာဖြစ်ပြီ။သင်ကိုကျွန်ုပ်စားရလိမ့်မယ်။အဲဒီမှာဓမ္မတုတ်တရားကလေကျွန်ုပ်ဟာတာမန်လူတယောက်မဟုတ်ပါဘူး။တိုင်းအုပ်ချုပ်မင်းလုပ်နေတဲ့မင်းပါပါ။ဒါကြောင့်မို့ကျွန်ုပ်ဒီတိုင်းနဲ့ကျွန်ုပ်မခံနိုင်ပါဘူး။ကျွန်ုပ်ဟာတရားမြတ်စွာဘုရားဟောတဲ့တရားကိုလို့လက်ပတ်ရှာနေတာဖြစ်ပါတယ်။ဒါကြောင့်တရားမနာရဘဲနဲ့တော့အသေးမခံနိုင်သေးပါဘူး။ တင်ဘလူကျွန်ုပ်ကမစားပါနဲ့မဟုတ်ဘူးကျွန်ုပ်လည်းပဲမစားရတာကြာပြီအစာငတ်တာကြာပြီပေါ့သူလည်းအာပြီပေါ့ဒါနဲ့ဓမ္မတုံတရာမင်းကတင်ဘလူမင်းရောတင်တို့ဘလူတွေဆိုတာတက်တန်းရှိတယ်လို့ကြားမှုပါအဲ့တော့ကသဗ္ဗမြတ်စွာဘုရားရှင်မှာမမိလိုက်ဘူးလားဟောကျွန်ုပ်တို့မိလိုက်တယ်မိလိုက်ရင်ကသဗ္ဗမြတ်စွာဘုရားဟောတဲ့တရားလေးတပုတ်တကားထားလောက်လေးမှသင်မမှတ်မိဘူးလားမေးပါလေ မေးတဲ့အခါကျတော့မှဟိုကလူကကျွန်တော်မှတ်မိပါတယ်များများတော့မဟုတ်ပါဘူးတက္ကထာလောက်တော့ကျွန်တော်ရပါအဲ့လိုဆိုရင်ကျွန်ုပ်ကိုဟောပြပါကျွန်ုပ်အစာမစားရတာကြာလာပြီအင်မတန်ဆာလောင်မိုးသိမ့်နေတဲ့သူမဟောနိုင်ဘူးတဲ့စားပြီးမှဟောနိုင်တယ်ဟိုကလည်းမဟုတ်ဘူးနာပြီးရင်စားပါဒီကလည်းမဟုတ်ဘူးစားပြီးမှဟောနိုင်တယ်အဲ့လိုကိုဘလူကလည်းအစာမစားရတာကြာပြီပေါ့သူလည်းစားပြီးမှဟောနိုင်တယ်ဟိုကလည်းမဟုတ်ပါဘူးသူကလည်းနာရမှနာပြီးပြီဆိုရင်အသေးခံမယ် သားတော့သူသားဒါနဲ့နှစ်ယောက်ဒီလိုဖြစ်နေရင်ကနေပြီးတော့ဘုန်းကြီးတို့ဓမ္မတုံတရာမင်းကအနိမ့်နားမှာရှိတဲ့တောင်ကုန်းလေးပေါ့တောင်ကမုန်လေးပေါ့အဲ့ဒီတောင်ကုန်းလေးရှိတော့အဲ့ဒီမှာဒီလိုဆိုရင်အသင်ဘလူးမင်းအသင်ဘလူးမင်းကအောက်ကနေပါကျွန်ုပ်ကဟောဒီကမုန်တောင်ဆောက်ကလေးကနေနေမယ်တောင်ဆောက်ကလေးပေါ်ကနေပြီးသင်ဘလူးမင်းကအောက်ကနေပြီးတော့ဟောပါဂါထာစိုက်တာနဲ့ကျွန်ုပ်ခုံချမယ်သင်ဘလူးမင်းရဲ့ပါဇက်သေးကိုကျွန်ုပ်ချမယ် အဲ့တော့ဂါထာဆုံးတည်နဲ့တပြိုင်တည်းတရားဆုံးတည်နဲ့တပြိုင်တည်းခုံချပါမယ်ကျွန်ုပ်ကိုတရားဟောပြပါဆိုတော့ကဲဒီလိုဆိုရင်ကောင်းပြီကျွန်ုပ်တင့်ကိုတရားမြတ်စွာဘုရားဟောခဲ့တဲ့တရားလေးဟောပြမယ်ဆိုပြီးအနိစ္စဝတ္တသင်္ခါရဥပ္ပါဒဝယဓမ္မိနောဥပ္ပိစိတ်တဝနိရောဇန္တိတေတံဝုပသမောဒုက္ခောဒီဂါထာလေးယောဂီကြားဘူးလားမသိဆရာလေးတွေကြားဘူးလားဘယ်နေရာကြားဘူးလားအတုပါ ခင်ဗျားတို့ရှိကထားပြီးကျုပ်ကတော့အခုရွတ်တော်မှာပဲခင်ဗျားတို့ရှိကထားပြီးဘုန်းကြီးကတော့ရွတ်တော်မှာပဲအနိစ္စဝတ္တသင်္ခါရဥပယတဝယဓမ္မိနောဥပိစိတ်တဝနိရောဇန္တိတေတံဥပသမောတုခောသင်္ခါရရှိရှိတည်းများသင်္ခါရစုပုံအလုံးစုံတို့သည်အနိစ္စဝတ္တကွဲပြုတ်ပြဲဆဲမှုမှုကျဲ၍အမြဲမတည်ကုန်စွာတကားဥပါဒဓမ္မိနောဖြစ်ယုံတွင်ဒီမယဘင်တိုင်အောင်ဆက်ဆံ၍ ပြတ်တတ်သောသဘောရှိကြလေကုန်၏ဘုပြစိတ်တမအကြောင်းစွန်ကြောင်းဖုံဖုံပေါင်းငါဆုံး၍ဖြစ်ကုန်ပြီလတ်သောဟိရုဇံဒီကွဲပြိုပြက်ယွင်းအစဲကင်းလို့မို့ချုပ်ချင်းမလားချုပ်ပြောက်ကြရလေကုန်၏ဒေတံဆုတ်တဲ့ငုံလျို့ချုပ်ပြဲ့ညိုသည်အုပ်စိုးမယသင်္ခါရတရားတို့၏ဥပသမောသိငါစံကြွငင်းရာကြသည့်တိဝဗိမာန်နိဗ္ဗာန်သည်သာလျင် ဒုက္ခจิตာအေးမြဘေးမခပဲရာချမ်းသာအစေ ဖြစ်ပါ၏တည်းညဒီမှာဘုန်းကြီးတို့တရားမင်းဖန်ဆင်းထားတဲ့ဘလူးကဒီအနိစ္စဝသင်္ခါရဆိုတဲ့ကာထာလေးကိုရွတ်ပြီးဟောလိုက်တယ်။အဲဒီမှာတရားလဲသုံးရောဘုန်းကြီးတို့ဓမ္မတုံတရာမင်းဟာဒုက္ခတိအတိုင်း ဘလူးရဲ့ပါဇက်သေးကို ခုံချလိုက်ပါ သူဂရိအတိုင်းပဲတရားနာပြီးပြီနာကျင်တဲ့တရားလေးနာပြီးပြီဖြစ်တဲ့ငါတရားကျိုးနတ်ပြီလူဖြစ်ရာကျိုးနတ်ပြီကိုနာကျင်တရားဟောတရားလေးနာရလို့တရားကျိုးမနှက်ဘူးလားခုဘုန်းကြီးတို့ယောဂီများလည်းပဲတရားတွေအားထုတ်ရပြီးတော့ကြိုးကြိုးစားစားအားထုတ်ထားပြီးတော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟောကြားထားတဲ့တရားဉာဏ်စဉ်လေးတွေနာကြရကျိုးနာရမယ်ဆိုရင်မိမိရိတ်တာနာရကျိုးမနှက်ဘူးလား ကြီးတာယာကျိုးနှောက်အောင်ကြိုးစားစေခြင်းနဲ့ဒီမှာဓမ္မတုတ်တရမင်းကြီးက အသက်ကိုတောင်မှအဆုံးပေးပြီးတော့တခါလေတရားနာမိမိတို့လေးပဲတရားကိုအားထုတ်တဲ့အခါမှာအသက်နဲ့ခန္ဓာကိုယ်ညာရမလားမညာရဘူးလားဒီတရားအားထုတ်ရင်းနဲ့ပဲဒီနေရာတင်ဘုံနဲ့လေသိချင်းသိပါစေဆိုတဲ့စိတ်ထားမျိုးပြီးတော့မကြိုးစားရဘူးလားအဲ့ဒီလောက်ကိုကြိုးစားရမှာဘုန်းကြီးတို့ယောဂီများကဝတ်ကြည်တန်းကြည်ထိုင်ကြည်လေး တရားလေးတဏှာကြီးထိုင်ခြင်းရောက်ပြီဆိုလားထိုင်လိုက်ထိုင်ပြီးပြီဆိုရင်တဏှာကြီးလည်းပြည့်သွားပြီဆိုထကုန်ကြပြီအဲ့ဒီလိုအချိန်စရာကြီးတိုင်မလုံးနဲ့လေရောက်စပုဂ္ဂိုလ်အတွက်အချိန်စရာလုပ်တာရက်ကအနည်းဆုံးတလဝန်းကျင်တလရပြီဆိုတဲ့ပုဂ္ဂိုလ်အတွက်ဒီအချိန်စရာလိုအပ်သေးလားမလိုအပ်တော့ဘူးအချိန်စရာကြီးတိုင်မလိုရအောင်မိမိရဲ့အာထုံမှုအချိန်တွေလျှော့ရမှာလားတိုးမြင့်ရမှာလားအချိန်တွေမြင့်ရမှာလား ရက်ရှိရနေတဲ့ပုဂ္ဂိုလ်တွေအချိန်ကြီးမြင့်ရမှာမမြင့်နိုင်သေးသမျှတော့ဖြင့်ဆက်ကြိုးစားနိုင်အောင်ပဲမမြင့်နိုင်သေးသမျှဆက်ကြိုးစားအောင်အချိန်ကြီးမြင့်ရလိမ့်ဈဉ္ညာအချိန်တွေကိုလည်းမြင့်ရလိမ့်မယ်ကိုယ်ခံကိုယ်ဆောင်ကိုယ့်ရဲ့လှုပ်ရှားမှုအမူအရာတွေကိုမှတ်နိုင်အောင်ကြိုးစားရလိမ့်အောင်ပဲအဲ့လိုကြိုးစားပြီးတော့အထုတ်သွားရင်ကိုလိုချင်တဲ့တရားချင်းတဲ့တရားတွေမနာကြရဘူးလားအခုဒီမှာတရားနာကြရတဲ့အတွက်ကြောင့်ကိုသူသူဖြစ်ရကျူးနတ်ပြီဆိုပြီးတော့တခါလေခုံချလိုက်တာ သို့တော်ဟိုကတရားပဲလေအဲ့ဒီမှာตาလေးပွေယူတော့သူ့ကိုနန်းတော်ပဲပြန်ပို့ထားလိုက်ဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများသာသနာ့ဘအချိန်ကာလမျိုးမှာဆိုရင် တရားနာဖို့ရလွယ်ရလားအဲ့ဒီလိုအသက်ပေးပြီးတော့တောင်နာရတာအဲ့ဒီလောက်ခက်ခက်ခဲခဲနာရပါဒီနေ့ဘုန်းကြီးတို့ယောဂီများကတရားနာရတာဘယ်ဟိတသွားတော့တရားနာရတယ်ဆိုပြီးတော့တရားတွေလွယ်ကူတယ်ဆိုပြီးတော့ခက်ဖို့ဖို့လေးမနာလိုက်ပါနဲ့ သေချာရိုးရိုးသေးသေးစူးစူးဆိုင်ဆိုင်ကျွနာဖို့မလိုဘူးလားမှတ်မှတ်သားသားနာကြဖို့မလိုဘူးလားအခုဘုန်းကြီးဒီထဲမှာပြောလို့ရင်းကမိမိလူဘဝရခဲ့တဲ့လူဘဝကြီးရနေပြီအဲ့ဒီအချိန်မှာအမြတ်ရအောင်ကြိုးစားစီခြင်းတယ်ဘုန်းကြီးပြောချင်တာဒါကိုပြောချင်တာဟုတ်တယ်မို့လားခက်ခက်ခဲခဲလူဘဝကိုရအောင်ကြိုးစားခဲ့ရတယ်ကုသိုလ်စိတ်တွေများများပြုခဲ့လို့လူဘဝရပြီရလာတဲ့လူဘဝမှာဒီလိုပေါ့ပေါ့တန်တန်လေးနဲ့ မိမိဘဝကိုအဆုံးမတတ်စေခြင်းဘူးနော်ဒါကြောင့်မို့ရခဲ့တဲ့လူဘဝလေးကိုရတဲ့အချိန်မှာရတဲ့အချိန်လေးမှာကိုယ့်အတွက်ရရစေခြင်းတာဘုန်းကြီးကအရှုံးပေါ်စေခြင်းတာလားအမြတ်ရစေခြင်းတာကဲဆိုလိုက်ရအောင်တရားရောဟာနာဖို့ရာမွတ်သွားခဲရင်သည်

အေးဒါကြောင့်မို့တဏ္ဍာရခဲ့တဲ့တရားတွေလည်းနာခွင့်ရနေပြီနာခွင့်ရယုံနေလားဆိုတော့ခုအထုတ်ခွင့်ပါရောမရဘူးလားအေးနောက်တစ်ခါနံပါတ်၄ရခဲ့ခြင်းတရားကပုကိစ္စောမုဒ္ဒနာမုပ္ပါတော်တဲ့ဗုဒ္ဓနာမုပ္ပါတော်သုံးလို့တော်တတ်မြတ်ဘုရားတို့ဤထင်ရှားထွန်းပပွင့်ထွန်းပေါ်ပေါက်တော်မူလာရခြင်းသည်လီကိသောဘဝအသင်ချေပါရမီတွေပြည့်ဝအောင်ဖြစ်ခြင်းရပါသည်ဖြင့်ပွင့်လာဖို့ရလွန်စွာခရင်လာပါပြီ ဘုရားတဆူတဆူပွင့်ဖို့ဆိုတာရောလွယ်သလားခဲရင်သလားခဲရင်နေဘုန်းကြီးတို့တစ်ချိန်တစ်ခါလေးလောက်ဒါနပါရမီလေးပြုပြီးတော့ဘုရားစွမ်းယုံနဲ့ဘုရားဖြစ်ပါမလားဘုရားဖြစ်ဖို့ဆိုတာဘုန်းကြီးတို့စိန်တိတံတတ္တသင်္ချေယံနဲ့စိတ်အကြံစီနဲ့ဆူတောင်းခဲ့တာနော်နှုတ်မြဲဆူတောင်းခဲ့တာမဟုတ်ဘူးစိတ်ကြံစီနဲ့ဆူတောင်းခဲ့တာခုနှစ်သင်္ချေတံနဲ့ဆူတောင်းခဲ့ရတယ် ဘုရားဖြစ်ဖို့ဘယ်နှသင်္ချေလဲခုနှစ်သင်္ချေဆူတောင်းခဲ့ရတာစိတ်နဲ့ဆူတောင်းလာခဲ့တာဘာနဲ့ဆူတောင်းခဲ့တာလဲစေနိတံတတ္တသင်္ချေယနဝသင်္ချေယဝါစကံနှုတ်မြဲ့ပြီးတော့ဆူတောင်းခဲ့တာကကိုးသင်္ချေနှုတ်မြဲ့ပြီးတော့ဘုရားစုပန်ခဲ့တာဘယ်နှသင်္ချေလဲကိုးသင်္ချေတိုင်တိုင်နှုတ်မြဲ့ပြီးတော့ဆူတောင်းလာခဲ့ရဘုရားစုပန်ခဲ့ရ နောက်ပါရမီတွေဒါနအစရှိတဲ့ပါရမီ၁၀ပါးကို ဖြည့်ကျင့်ခဲ့တာက၄သင်ချေနဲ့ကဘာတသိန်းအဲ့ဒီလောက်ပါရမီတွေဖြည့်ကျင့်ခဲ့ရတာဒါနပါရမီတွေသီလပါရမီတွေနိက္ခမပါရမီတွေစတဲ့ပါရမီတွေကို၁၀ပါးဒီပါရမီတော်တွေကိုဘုန်းကြီးတို့ဖြည့်ကျင့်လာခဲ့ရတာက၄သင်ချေနဲ့ကဘာတသိန်းနိုင်နေဖြည့်ရတာအဲ့ဒီလောက်ပါရမီတွေဖြည့်လို့ပါရမီပြည့်စုံမှဘုရားဖြစ်တာတခြင်းတစ်ခါလေးဒါနာကောင်းမှုပြုပြီးတော့ဘုရားစုပန်ယုံနဲ့ရပါမလား ဧကဝါဒံတကြိဒါနပါရမိဒါနပါရမီကိုပုရိတဝါဖြည့်ကျင်၍ဘုရောသဗ္ဗညုတဉာဏ်တော်ပိုင်ရှင်ရာရှင်တိဘဝိတုံဖြည့်ခြင်းကနတ်တကမတကောင်းမှာတကြိတစ်ခါလောက်ကဏနာကောင်းမှုလေးပြုပြီးတော့ဘုရားစုပန်ယုံနဲ့ဘယ်တော့မှဘုရားမဖြစ်နိုင်ဘူးတဲ့ဒေစီမာကိုတိယပဏ္ဏယုံဆုံးအဖြစ်ကပ္ပတတသဟတာသဟတာဒီကာနိကဘာတသိမ့်အလွန်ရှိကုန်သော သတ္တရိသင်္ချေယနိလေးသင်္ချေတို့တိုင်တိုင်ဓမ္မပါရမီယောပါရခေပါပြ30တို့ကိုပွေတဝါဖြစ်ခြင်း၍ဘုဒ္ဓောတပ္ပညုတဉာဏ်တော်ပိုင်ရှင်ဘုရားရှင်သည်ပဝိတုံဖြစ်ခြင်းငါသက်ကောစွမ်းနိုင်ပါ၏ဒီမိနာကာရဏဤဆိုအပ်ပြီးသောအကြောင်းကြောင့်ဒုံလဘောရာခဲ့သည်ဟောသည်ဖြစ်ပါ၏ဘုရားတဆူပွင့်မှုဆိုတာလွယ်ကူသလားခဲရင်သလားညာ ဘုရားပွင့်မှဘုရားတဏှာတော်ရှိတာဘုရားမပွင့်မဲဘုရားသာသနာတော်ရှိပါမလားအေးဘုရားသာသနာတော်ကြီးနဲ့တွေ့ကြုံမှုဆိုတာလွယ်သလားခဲရင်လားအင်မတန်ခက်ခဲတဲ့သာသနာတော်ကြီးနဲ့အခုဘုန်းကြီးတို့ယောဂီများရောမတွေ့ရဘူးလားဆိုလိုက်သာသနာဟာတွေ့ဖို့ရာလွန်စွာခဲရင်သည် တွေ့ခဲလှစွာသာသနာတွေ့ကနေရပြီကြရခဲခြင်းတရား၄ပါးနံပါတ်၁ကလူဖြစ်ကိုရခဲ့တယ်လူဖြစ်ကိုရဖို့လွယ်သလားခဲရင်သလား နံပါတ်2လူတော့ဖြစ်လာပြီအသက်ရှင်ရှင်နေဖို့ရောလွယ်သလားခရင်သလားနံပါတ်3သူတော်တရားတွေနာကြားခွင့်ရဖို့ဆိုတာရောလွယ်သလားခရင်သလားနံပါတ်4သာသနာတော်နဲ့တွေ့ဖို့ဆိုတာရော မခရင်ဘူးလားအခုဒီမှာရခဲ့ခြင်းတရား၄ပါးနဲ့အခုအကြောင်း၄ပါးမိမိတို့စုံသလားမစုံဘူးလားကဲဘဝကိုလည်းအခုရနေပြီဟုတ်တယ်မလားအသက်လည်းရှိရှိနေရပြီနံပါတ်2 သူတော်ကောင်းတရားတွေရောနာကြားခွင့်မရဘူးလားခုသာသနာတော်ကြီးနဲ့လည်းတွေ့ခွင့်မရဘူးလားအကြောင်းလေးပြမဆုံဘူးလားဒီအကြောင်းလေးပြမို့ဆိုတာရောလွယ်ပါမလားအဲ့ဒီလိုအကြောင်းလေးပြလေးဆုံခိုင်းမှာအပယ်ဆင်းရဲလွတ်နိုင်လောက်တဲ့ညာအဆင်းလောက်တော့ရအောင်ကြိုးစားဖို့မလိုဘူးလားဆိုလိုက်အကြောင်းလေးပြဆုံဖို့ရာလွန်စွာခဲရင်သည် ထုံခဲလှစွာကြောင်းလေးပြသုံးကားနေရမည်ဆိုသားမှာလူဆိုမနေသားမှာ ਨੇ နဲ့ရှေ့ကနေဥဥပြီးလူဆိုနေ ဘုန်းကြီးတို့တောရွာရောက်တဲ့ကဘုန်းကြီးတွေပြည့်ရွတ်တဲ့ကလူရွတ်တယ်လို့ပဲတောရွာတွေမှာဆိုရင်ဘုန်းကြီးတွေကပြည့်ရွတ်ရင်သူကရွာတွေကပရိတ်ကိုကြဲကြဲအော်ပြီးလူရွတ်ရင်ကြဲကြဲရွတ်ပြီဆိုရင်ငါတို့ဘုန်းကြီးကစာတတ်တယ်ဗျာပရိတ်တွေကိုတိရွတ်တာအဲ့လိုအချင်းမွားခံရင်တော့ဘုန်းကြီးချင်းကလည်းခတုတန်ကိုတန်ရှေ့ကရောက်အောင်အတင်းလူရွတ်တယ်အခုလည်းမလုပ်တာလူရွတ်နေတာစတတ်တယ်ပြောခံရင်လို့လားမသိဘူးဆရာလေးတွေ ရှေ့ကလူမယုံနဲ့ညီညီလေးရော့ကြားရတဲ့ပုဂ္ဂိုလ်လေးပဲတာယာနာပြောဝဲဖြစ်သွားကြီးညိုလည်းဖြစ်သွားစိတ်နှိပ်စိတ်ထားကလည်းပဲတခါတည်းညီညီညွတ်ညွတ်စိတ်ထားလေးဘလူပေါ်ဖြစ်ဖြစ်ညီညွတ်ရေးဆိုတာကအားလုံးဘယ်ရာဖြစ်ဖြစ်အောင်မြင်တယ်ဆိုတာမညီညွတ်ရင်အောင်မြင်မှာမလားညီညွတ်မှအောင်မြင်တာဘယ်ရာဖြစ်ဖြစ်ညီညွတ်ရတယ်အခုဘုရားရှိခိုးလည်းညီညွတ်ရတယ်တရားထိုင်လည်းညီညွတ်ရတယ်အခုဘုရားဇာတိရွတ်ဆိုတဲ့ခံမှလည်းပဲဘာလို့ရမှာလဲ ငင်းငင်းလေးရော့အတန်လဲနောက်ချံလဲမရော့နဲ့ရှေ့ကလည်းသူများရှေ့ကကြိုကြိုပြီးတော့လည်းမရော့နဲ့ကိုယ်အတန်ရှေ့ကရောက်အောင်ဆိုပြီးတော့ရှေ့ကနေပြီးကြိုလည်းမရော့နဲ့ငင်းငင်းလေးရော့အတန်မငြင်းရင်ဘုရားတို့မာစီဆရာတော်ဘုရားကြီးဩကာသကရောဂျိုးနဲ့ဆက်ပြီးတော့တိလာပေးတဲ့အခါမှာရှေ့ခေတ်ကဘုန်းကြီးတို့မြန်မာလူမျိုးတွေကရှေ့ခေတ်တုန်းကတော့ဘယ်နေရာပဲဖြစ်ဖြစ်ဘုန်းကြီးတို့လည်းမှတ်မိတယ်ဩကာသဆိုလည်းပဲမငြိဘူး ဩကာသဆိုတာဩကာသဩကာသဩကာသရှေ့ကလူကဩကာသနောက်ကလူကကောင်းဆန့်နေပြီကြော့နေပြီမငြိဘူးနောက်ပြီးတော့ဘုရံတရဏကိစ္ဆာမိဆိုခိုင်းလိုက်တယ်မငြိဘူးနမောတတဆိုခိုင်းလဲမငြိဘူးအဲ့တော့ကျေးဇူးရှင်မသိဆရာတော်ဘုရားကြီးဟာပြည်ပသာသနာပြုခရီးကြွတဲ့ခါမှာအင်ဒိုနီးရှားအင်ဒိုနီးရှားမှာသာသနာပြုခရီးကြွတဲ့မှာဘုန်းကြီးတို့ဆရာတော်ဘုရားကြီးထံမှာသင်္ကန်းဝတ်ပြီးတော့ တရားတွေအားထုတ်ပြီးတော့သူ့နိုင်ငံမှာပြန်ပြီးတော့သူသာသနာပြုလုပ်ငန်းတွေလုပ်မယ်ဆိုပြီးပြန်သွားတဲ့အခါနောက်သူသာသနာပြုလုပ်ငန်းတွေလုပ်အောင်မြင်အောင်မြင်တဲ့အခါမှာမာစီဆရာတော်ဘုရားကြီးနဲ့တကွမြန်မာနိုင်ငံကထင်ရှားကျော်စောတဲ့ဆရာတော်တွေပြင်နေနောက်ပြီးတော့ထေရဝါဒ9နိုင်ငံအလုံးဒီဟိုဆရာတော်တွေရောအကုန်လုံးပေါ့ကမ္ဘောဒီးယားလောယူရီးယားအကုန်လုံးပြင်ပြင်ပြီးတော့အဲ့ဒီမှာပိဋကကြီးနဲ့အဲ့ဒီ ဆရာတော်ဘုရားကြီးကဗုဒ္ဓရခိတာသူ့ကိုပွဲလေးပေးထားဘုရားဆောင်ကိတဘုရားရဲ့သာသနာကိုစောင့်ရှောက်မဲ့ပုဂ္ဂိုလ်ဆိုပြီးတော့သူ့ကိုဒီပွဲလေးပေးထားအဲ့ဒီမှာသူ့ရဲ့ပရိသတ်ကြီးနဲ့ကြောတာဒီလိုထိုင်တဲ့နေရာမှာလည်းပဲညင်းနေတာပဲရှေ့ကကြည့်လည်းပဲတန်းစီးနေတာခေါင်းတစ်လုံးနဲ့ရှေ့ကနေစီထားသလိုဘေးကကြည့်လိုက်လည်းစီးနေတာညင်းနေတာအကုန်လုံးညင်းနေပြီးတော့မှဩကာသစပြီးဆူလိုက်တာကြောလိုက်တာကြောကျိုးကလည်းညင်း ငါးပါးသီလပေးတယ်ငါးပါးသီလလက်ဆိုတာလဲညီညီနေတဲ့အခါကျတော့မှဆရာတော်ဘုရားကြီးဟာနောက်တစ်ချိန်ဗုဒ္ဓရခိတအဲဓမ္မရခိတနဲ့ဓမ္မရခိတဟာတစ်နှစ်ချိန်ပြန်ပြီးတော့ရန်ကုန်မြို့ကိုပြန်လာလေဦးမယ်ပြန်လာရင်ကိုဆရာသမားရဲ့ရိတ်တာရဲ့အနေအထားတွေကြည့်ပြီးတော့သူအတူယူတဲ့နာတွေယူအောင်ဆိုပြီးယူလိုက်မယ်အဲဒီမှာကိုမြန်မာနိုင်ငံကပုဂ္ဂိုလ်ဟာဩကာသကရောရိုးလည်းမညီပြူလည်းမညီဘာမှညီတာမရှိဘူး အဲ့တော့ညီအောင်လုံးမှပဲဆိုပြီးတော့မာသီဆရာတော်ဘုရားကြီးဟာအဲ့ဒီမှာဖြားတယ်ဘုန်းကြီးတို့သင်ကျူးဖြားတယ်ဘယ်ဟာထွက်တာလဲဆိုရင်အေယဝရိတအာဒီမြို့တော်မိနေပြီပန်းတန်တော်တို့ဘက်ကထွက်တာအဲ့ဒီမှာကိုမှားပြီးဆရာတော်ဘုရားကြီးဟာဓမ္မယုံကိုအပေါက်ကိုပဲထိတ်ဒီပဲထိတ်အပေါက်သင်ကျူးဖြားအရှိကြီးတွေမှာအရှိကြီးတွေမှာပြီးတော့တင်းနဲ့၃ရှစ်ကနေအကွက်တွေချတယ်တင်းနဲ့၃ အဲ့ဒီကလာပြီးတော့နောက်ကပုဂ္ဂိုလ်ကလည်းပဲတန်းစီပြီးတော့ဒီရှေ့ကလူနဲ့ညီအောင်ထိုင်ရတယ်။နောက်ပြီးတော့ဘေးကလည်းပဲအခုလိုဒီဖြာတစ်ချက်တည်းဆိုတော့နောက်ကိုလည်းစုံမထိုင်နဲ့ရှေ့ကိုလည်းတိုးမထိုင်နဲ့အလဲတဲတဲ့ထိုင်။အဲ့ဒီမှာမညီမချင်းကိုအဲ့ဒီမှာထိုင်ခိုင်းတာသူဟာလည်းနဲ့သူအကုန်ပြန်ထိုင်။ထိုင်ဆိုပြီးတော့ထိုင်ခိုင်းပြီးတော့မှဆရာတော်ဘုရားကြီးကကဲဒီလားချင်းမြင့်မယ်။ဩကာသကရောကျိုးဆိုဆိုပြီးဆိုမညီသေးဘူးပြန်ဆိုမညီသေးဘူးပြန်ဆိုဆိုပြန်ဆိုရအဲယောဂီတွေအကုန်လုံးပြန်ဆိုမညီသေးဘူးညီအောင်ပြန်ဆို။ အစလည်းညီရမယ်အဆုံးလည်းညီရမယ်အလယ်လည်းညီရမယ်အကုန်လုံးအတန်လည်းညီနေရမယ်ညီအောင်ဆိုခိုင်းတာအခုဩကာသတော်ဂျိုးကိုဆရာတော်ဘုရားကြီးဟာကိုယ်တိုင်ရေးပြီးတော့ဘုရုံးကဘုန်းကြီးတို့မြန်မာနိုင်ငံမှာကတော်ဂျိုးတွေသူ့ဆရာသူ့နည်းနဲ့သူအများကြီးမရှိဘူးလားဩကာသအမျိုးမျိုးရှိဩကာသကတော်ဂျိုးမျိုးမျိုးအဲ့တော့သူကလည်းသူရတဲ့ဩကာသဆိုငါရလည်းငါရတဲ့ဩကာသဆိုတော့ဩကာသညီရလား မညီတဲ့အတွက်ကြောင့်ကိုဆရာတော်ဘုရားကြီးကဩကာသကိုမူတမူချပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်ရေးတယ်ရေးပြီးပြီးတော့စာရွက်တွေရှိကချချပြီးတော့အဲ့ဒီမှာဒီဩကာသကရောကျိုးနဲ့ညီညီဆိုဆိုပြီးတော့ညီညီပထမပိုင်းဆရာတော်ကြီးကတိုင်ပေးတယ်နောက်ကိုကညီညီလိုက်ဆိုရတယ်ဆိုပြီးဆိုမှတခါလဲ၅ပါးသီလပေးတယ်အဲ့ဒါတွေနမောတတ္တဆိုဆိုပြီးနမောတတ္တဘဂဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တချပေးလိုက်တယ်အားလုံးနောက်ကဆိုညီညီမညီမချင်းပြန်ဆို မငြိမချင်းတည်အဲ့ဒီလိုကိုတခါလေလေ့ကျင့်ရအဲ့ဒီလိုလေ့ကျင့်ပြီးပြီးတော့မှဒီကနေ့ဘုန်းကြီးတို့ဒီယောဂီတွေတရားထိုင်တဲ့နေရာမှာဖြစ်စေကြောကျိုးကြောတဲ့နေရာမှာဖြစ်စေညီညီညာညာဖြစ်သွားတာကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးရဲ့ကျေးဇူးပါဒီကျေးဇူးပါဟိုတုန်းကဘုန်းကြီးတို့မြန်မာနိုင်ငံမှာထိုင်လဲပဲဟိုနေရာထိုင်ဒီနေရာထိုင်ထိုင်နေတဲ့နေရာဝင်ထိုင်တာပဲစနစ်တကျမရှိဘူးအောက်ကန္တာကြောကျိုးညီညီညာညာမဟုတ်ဘူးသူကလည်းသူရတာသူဆိုကိုရကိုရတာကိုဆိုပဲ အဲ့တော့ဗုဒ္ဓံတရဏံကိစ္ဆာမိဆိုလည်းမညှိဘူးအခုဒီကနေစပြီးတော့အဲ့မှာဆရာတော်ဘုရားကြီးဟာအင်ဒိုနီးရှားသာသနာပြုပြန်လာတဲ့ငါစပြီးတော့ဒီကတော်ဂျိုးရောတိလခံယူဆောက်ကြည်တာရောတရားထိုင်တဲ့နေရာတွေရောတရားနာတဲ့နေရာတွေရောညဉ့်ညဉ့်ညံ့ထိုင်ဖို့ဆိုပြီးတော့စနစ်တကျလုပ်ပေးတာအဲ့ဒါဆရာတော်ဘုရားကြီးရဲ့ကျေးဇူးပါဒါကြောင့်အခုရွတ်ဆိုတဲ့အခါမှာလေငါကဥအောင်ဆိုမယ်ဆိုတာမျိုးလည်းမလုပ်ပါနဲ့နောက်ချန်ပြီးတော့လေကိုယ်တန်လေးသာသာစားစားစားစားနဲ့မချန်ရပါနဲ့ အဲတော့အစဆိုတာလည်းညီရမယ်အဆုံးလည်းဘာလို့ရမှာညီရမယ်ဆိုလိုက်သုံးမဲလှစွာကျောင်းလေးပြာသုံးငါနေရပြီ အကြောင်းပြပြဆုံးကိုင်းမှပရိယာမေတ္တော့ရာသင့်ပြီကြောင်းလေးပြဆုံးကိုင်းမှပရိယာမေတ္တော့ရာသင့်ပြီအကြောင်းလေးပြ ကဲအခုအကြောင်း၄ပါးဆုံသလားမဆုံဘူးလားလူဘဝဟာရခဲ့တယ်ရခဲ့တဲ့လူဘဝအခုမရဘူးလားအသက်ရှင်ရှင်နေဖို့ခရင်နဲ့အခုမိမိတို့အသက်ရှင်ရှင်မနေရဘူးလားသူတော်ကောင်းတရားနာကြားဖို့ခရင်နဲ့အခုနာကြားခွင့်မရဘူးလားနာကြားခွင့်နေမဟုတ်ဘူးကိုယ်တိုင်ကိုယ်ကြခန္ဓာညာရောက်ပွားခွင့်ရောမရဘူးလားကံကောင်းသလားကံဆိုးသလားသာသနာတော်နဲ့တွေ့ရကြိုးရောမနှက်ဘူးလားဟောသာသနာတော်နဲ့ရောမတွေ့ရဘူးလား ကဲအခုအကြောင်းပေးဗျာမဆုံးဘူးလားဆုံးခိုက်လေးမှာမိမိတို့ကြိုးစားလိုက်မယ်ဟုတ်လိုက်မယ်ဆိုရင်တကယ်အပေလေးပါလွတ်နိုင်လောက်တဲ့သောတပတ္တိမညာပူညာလောက်တော့မရနိုင်ဘူးလားအဲ့ဒီညာအစဉ်တန်းလေးတောင်ရအောင်ကြိုးစားဖို့မလိုဘူးလားဗျာဘုန်းကြီးတို့တော့လေကိုယ့်ဘဝကိုဘုန်းကြီးတို့ဒီရာခိုင်းတရား၄ပါးနဲ့ကိုယ့်ကိုယ်ကိုချိန်ထိုးကြည့်တယ်ကိုယ့်ဘဝကိုချိန်ထိုးကြည့်တယ်မှတ်ကြောက်တင်ကြည့်တယ် အင်းမတလူဘဝရခဲ့တယ်ခုလူဘဝရနေပြီသာသနာတော်နဲ့တွေ့ဖို့ခရင်တယ်ခုသာသနာတော်နဲ့တွေ့နေပြီပပိစိတဘာဝဒုံလဘယဟန်ဖြစ်ကိုရဖို့ခရင်တယ်ငါယဟန်ဖြစ်ကိုရနေပြီအသက်ရှင်ရှင်နေဖို့ခရင်တယ်အခုအသက်ရှင်ရှင်နေရသူတော်ကောင်းတရားတွေနာကြားဖို့ခရင်တယ်အခုသူတော်ကောင်းတရားတွေနာကြားယုံနေမှုကိုယ်တိုင်ခန္ဓာညာရောက်ချက်ပွားခွင့်ရလို့ကိုယ်တိုင်ပြန်ပြီးတော့တဆင့်ပြန်လေဟောကြားခွင့်တော့မရဘူးလား ဟောပြောညွှန်ပြခွင့်ရနေပြီဖြစ်တဲ့အတွက်ကိုဟာလူဖြစ်ရချိုးနတ်တယ်ကျင်နတ်တယ်ဘုန်းကြီးတို့တော့ဘုန်းကြီးတို့ယောဂီများလည်းပဲကိုရတဲ့ကိုဘဝကိုကျင်ကျင်နတ်နတ်ရအောင်ဖြစ်အောင်ကြိုးစားဖို့မလိုဘူးလားကိုဘဝကိုရပြီငါကျင်နတ်ပြီဆိုတာကိုလက်မနိုင်အောင်ကြိုးစားရဘုန်းကြီးတို့ကိုကိုကိုကျင်နတ်တယ်ကိုဘဝကြီးကိုငါလူဘဝရဖို့ကျင်နတ်ပြီငါတို့တော်ကောင်းတရားတွေနာကြားဖို့ကျင့်ပွားဖို့ခင်းရင်တာကိုယ်တိုင်ကျင့်ပွားခဲ့ရပြီ ကိုယ်တိုင်အခုပြန်လေပြီးဆင့်ပြန်လေပြီးမြတ်စွာဘုရားတရားတွေကိုဘုရားရှင်ကိုစားငါပြန်လေဟောပြောခွင့်ဟောကြားခွင့်တွေရနေပြီဆိုပြီးတော့ကိုယ့်ကိုရှင်းတတ်တယ်။ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီအကြောင်းလေးပါစုံမှုခင်းရင်နဲ့ခင်းတဲ့ရာခဲခြင်းတရားတွေအခုပြည့်စုံနေပြီဆိုရင်မိမိတို့အ ਨੇ ဆုံးအောက်ထက်သောတာပန်ဆင်းလောက်တော့ရအောင်ကြိုးစားဖို့မလိုဘူးလားအဲ့ဒီလောက်မရသေးဘူးဆိုရင်တောင်မှအရှုံးမပေါ်ပါစေနဲ့မှားလိုက်ချင်ပါလေ ဟုတ်တယ်မလားဘုန်းကြီးတို့ရွှေမင်းဝန်ရောက်ရိတ်တာကြီးကိုရောက်လာပြီးတော့ဒီလိုဆရာသမားမျိုးနဲ့ပြီးတော့ကိုတခါတဲ့နေရာမရွေးလှက်ပတ်ပြီးတော့ကြည့်ပြီးတော့အဆုံးမပေးနေတဲ့ဆရာသမားမျိုးနဲ့တွေ့ရလို့မှမိမိအတွက်အညံ့ရအောင်မယူနိုင်ဘူးဆိုရင်မိမိဟာကံဆိုးသူလားကံကောင်းလားအေးကံဆိုးသူတွေမဖြစ်ကြပါစေနဲ့ကံကောင်းတဲ့ပုဂ္ဂိုလ်တွေပဲဖြစ်စီခြင်းပါလေအဲဆုံးမိမိ သာသနာတော်နဲ့တွေ့ရကျူးနပ်အောင်လူ့ဘဝမှာဖြစ်ကျူးနပ်အောင်အမျက်တွေများများကြီးရအောင်ယူသွားဖို့အရေးမကြီးဘူးလားဒါကြောင့်ကိသောမနုဿံပတိလာဘောကိစ္စမေဇာနာဇီဝိတံကိစ္စံတတ္တမဝနာကိသောဗုဒ္ဓနာမုပ္ပါဒောမနုဿပတိလာဘောလူဗုဒ္ဓနာလူလောက၌လူဖြစ်ရခြင်းသည်ကိသောကြည်စွာလုံးအကုသို့ဖြင့်ရသောကြောင့်ခဲရင်ကြီးခဲရင်လှပါပြီ မေသနာဇီဝိတံတ attva တို့ဤချမ်းသာစေတည်းအသက်ရှိရှိနေရခြင်းသည်လီကိစ္စံဘေးတံယံအသွယ်သွယ်အန္တရာယ်တွင်များလာပါသဖြင့်လွန်စွာခဲရင်လှပါ၏တတမတဝနံနိမလမနိဗ္ဗာန်ရောက်ကြောင်းတော်ကောင်းတို့ဤကြောင်းကျိုးပြန်မြတ်တရားကိုကျမ်းနာရခြင်းသည်လီကိစ္စံဘုရားပွင့်မှာကျမ်းနာရပါသဖြင့်လွန်စွာခဲရင်လှပါ၏ ဗုဒ္ဓနာမုပ္ပါရောသုထောထာမြတ်ဖရာတို့ဤထင်ရှားထွန်းပပွင့်ထွန်းပေါ်ပေါက်တော်မူလာရခြင်းသည်လင်ကိစ္စောဘဝအသင်ချေပါရမီတွေပြည့်ဝအောင်ဖြည့်ခြင်းရပါသဖြင့်ပွင့်လာဖို့ရာလွန်စွာခရင်လာပါပြီဣတိဣသောဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပြီတည်း